ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်၄ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဖက်ခုနယဟန်ဥပမာပြခန္ဓာကြီးကတေရာတို့တွားနေပုံတရားတော်အဲတေရာသွားတယ်လို့ဖြေရမှာ မှန်ပါပါဒီခန္ဓာကိုယ်ကြီးအမှန်သွားရလမ်းကိုပြောစမ်းပါလို့ဆိုလို့ရှိရင်ဘယ်နဲ့ပြောပြရပါဘူးဒီလမ်းကတော့ပြင်ဒကာရမတွေသူကထိုင်ရင်လည်းသွားတယ်နော်အိပ်ရင်လည်းသွားပါဘူးခမင်းစားရင်လည်းသွားပါဘူးဆေးလေးတောင်းရင်သွားပါဘူးဆေးလေးတစ်ဖွာနဲ့တစ်ဖွာဆေးလေးရှိရင်ဖြင့်ပထမဖွာတဲ့ဒုတိယဖွာလိုက်မှုဒီဒကာရမတွေတရားနဲ့နေတယ်ဆိုတာကတော့ပြောဖို့မလိုတော့မလိုပါဘူးဒါဖြင့်ဒီကဏ္ဍကြီး ရတဲ့ပုဂ္ဂိုလ်ကြီးအလုတ်ကြီးတရားသွားတဲ့အလုတ်ဟာအမြဲတမ်းလို့မှန်ပါဘူးရောင်းဝဖောက်ကားတဲ့အလုတ်ဒီကားလို့ဆိုရင်ယာယီပြောဆိုနေကြတဲ့အလုတ်မှန်ပါဘူးတရားသွားတဲ့အလုတ်ကအမြဲတမ်းလို့လို့ဘုန်းကြီးတို့တရားဓမ္မတွေမှတ်ထားတော့မှာဩခန္ဓာရအောင်များကျိုးစားတဲ့ပုဂ္ဂိုလ်များတရားသွားတာကိုမပြင်းသေးလို့ဒုတိယရကျင်တာကိုလို့သူအပြစ်တင်ရမှန်ပါဘူး မတင်နိုင်ဘူးလားမတင်နိုင်ပါဘူးခန္ဓာနောက်ထပ်ရခြင်းတဲ့ပုဂ္ဂိုလ်လူခန္ဓာနဲ့ခန္ဓာပြမခန္ဓာရခြင်းနဲ့ခန္ဓာရတောင်းခြင်းနဲ့ခန္ဓာတောင်းတောင်းတဲ့ပုဂ္ဂိုလ်ဟူသေးကဖြင့်ဩတရားသွားတယ်လို့မပြင်းသေးလို့ကိုဒီတိုင်းမပြောပါဘူးမှန်ပါပါဘယ်လိုပြောကြတရားသွားတယ်လို့ခဏခဏသွားနေရတယ်လို့ကိုမပြင်းနိုင်အောင်ပဲသူဒီလှုပ်ရှင်သေးလို့ဒီခန္ဓာရခြင်းတာပဲလို့သူကပြောကြ မှန်ပါဘူးဒါဖြင့်ဒကာရမတို့ဒီခန္ဓာကြီးအပြင်သူ့အလောက်ကပြင်သူအများရန်လောက်တာဟာသူလောက်ချင်လို့လောက်ရတာလားလို့သူ့ကိုမေးဖို့လိုလားမှန်ပါဘူးသူ့ကိုကြိုက်ညက်တဲ့တဲ့သူ့ကိုခင်မင်တဲ့ပုဂ္ဂိုလ်ခင်မင်တဲ့ပုဂ္ဂိုလ်သူ့ကိုခင်မင်နေတဲ့ပုဂ္ဂိုလ်ဒုတိယဒီခင်မင်လို့ရတာပဲဒီခန္ဓာကြီးမှန်ပါပါခင်မင်တဲ့သဘောကြောင့်ဒီခန္ဓာကြီးပေါ်လာတယ်မှန်ပါပါခင်မင်တဲ့သဘောမရှိလို့ရှိရင် မပေါ်ပါဘူးဒါပြန်ဒီခင်မနာမပြုတ်တွေ့ဒကာဓမ္မတို့တရားသွားတဲ့အလုပ်နောက်ဆုံးမယ်မဟုတ်ပါဘူးမဟုတ်ပါဘူးခင်မနာမပြုတ်သေးတရားသွားမယ်လို့နောက်မဆုတ်ဘူးဆိုတာမှတ်ထားပါမှန်ပါဗျာသဘောပါမှန်ပါဗျာအဲ့တော့ဘုန်းကြီးယနေ့ခြေပိုင်းမှာကသတိပေးကြတာကဟောတရားဓမ္မတွေလမ်းမတော့ပြန်လိုက်လာကြလို့အခုသူတို့နောက်ဆုံးမရဘူးလမ်းမလိုက်လာကြလို့နောက်ဆုံးမရဘူးလို့ပြောလိုက် မှန်ပါဗျာခန္ဓာကြီးဆူတောင်းပြီးဒီကလာလာကြလို့ခန္ဓာရအောင်လှုပ်လာကြလို့တရားသွားတဲ့အလုပ်နောက်ဆုံးလို့ရကြသေးရလားမရပါဘူးဗျာခုမှကိုကျွန်းနဲ့မှန်သိနေလို့လည်းမတတ်နိုင်ဘူးမှန်ပါဗျာတတ်နိုင်ကြအကြောင်းမြင်သေးရလားမရပါဘူးဗျာကိုယ်လောကကုဘယ်မှန်မှန်သွားနေရမရပါဘူးဗျာွားရမှာပဲဇရာကမောင်းထုတ်နေတာဟုတ်မှန်ပါပါဇရာကနေတဲ့မောင်းထုတ်နေပြာရိရှင်မရောက်ရအောင် သရဆိုတဲ့တန်ချက်ကလည်းအမြဲတမ်းနဲ့နေတော့ဗျာရီဆိုတဲ့အိယဖြာကအလုပ်ရောက်ရတော့မယ်မှန်ပါဘူးအဲ့ဒီဗျာရီဆိုတဲ့အိယဖြာကအလုပ်ကိုရောက်တဲ့အခါရှင်မသိနိုင်လက်မသိနိုင်နဲ့မရဏဆိုတဲ့ဓမ္မစီမံတယ်လို့ကို့မှာအတာခံယုံပဲဆိုတာကလည်းသိကြနေသိကြပါဗျာဒါဖြင့်ဒကာဓမ္မတို့ဒီကဏ္ဍကြီးအဖြစ်ယခုငကိုကအနေလွဲခဲ့လို့အခုတော့ဖြင့်အရတော့လွဲနေကြပါ မဆိုးတိုက်ဘူးဆိုးလိုက်ပါဗျာလွဲလိုက်တာမှပြင်လို့တော့မရသေးရဲ့လားလို့မေးမရဘူးတရားတော်ရလို့တော့မတတ်နိုင်ဘူးမတတ်နိုင်ပါဘူးဘုန်းကြီးနဲ့ကဘုရားတို့တတ်နိုင်တာကနောက်ထပ်မသွားဖို့သာတတ်နိုင်မှန်ပါပါဗျာအခုသွားဖို့ရာအလုပ်ကိုတော့ဘယ်နည်းနဲ့မှမတတ်နိုင်တော့မှန်ပါပါနောက်တော့ဒီလမ်းနဲ့ဒီစကန်းကိုမတွေ့ရအောင်မကြုံရအောင်တော့ဖြင့်တတ်နိုင်ပါတယ်လို့ပဲမှတ်ကြပါမှန်ပါပါအဲ့တော့ gain ဒါဖြင့် အခုတော့ဖြင့်မတတ်နိုင်တာဘာဖြစ်လို့ဆရာဘုန်းကြီးတွေကဘုရားတွေဒီဒီဃာရမတွေအာမတတ်နိုင်ပါလိမ့်မလဲလို့ဥပါကမေးဖို့လိုလားမှန်ပါပါဓမ္မဒဃာရမတို့ခင်ဗျားတို့ကိုယ်တိုင်ကအရာယူထားလို့မတတ်နိုင်တာပါလို့ဖြေဦးမယ်မှန်ပါပါဘယ်လိုဖြေကြပါခင်ဗျားတို့ကလက်မလွတ်ခြင်းလို့မှန်ပါပါလက်မလွတ်ခြင်းလို့အရာအမြဲဆုတ်ထားတဲ့အတွက်ဘယ်နည်းနဲ့မှဒီဥစ္စာဖြင့် မရတော့ဘူးဥပါဒံကဆွဲပြီးလှုပ်ထားတဲ့လှုပ်ကြီးတစ်ခုကိုမှန်ပါပါအဲ့တော့တတ်နိုင်တဲ့နည်းလေးကိုခြေပိုင်းမှာနည်းနည်းနီးပေးမယ်ဒါကြက်ကြက်သတိထားပါနော်တတ်နိုင်တဲ့နည်းကိုသတိပေးပါမယ်တဲ့ဒီဘဝမှာတော့ဖြင့်ခင်ဗျားတို့ဆူတောင်းပြည့်နေတဲ့အတွက်ဒါလို့ရှိလို့မရဘူးနောက်မတွေ့တဲ့နည်းလေးဒါကိုပဲဒကာဓမ္မတွေကြိုးစားပြီးနည်းကိုအရေးကြီးတယ်ပါပါ ဘုရားခင်ကိုရမကြီးလက်ထက်ကဖက်ကုနာဆိုတဲ့ယန္တပါရှိဘုရားခင်ကိုရမကြီးလက်ထက်ကဖက်ကုနာဆိုတဲ့ယန္တပါရှိတဲ့ဥပအောင်နော်အဲ့ဒီဖက်ကုနာဆိုတဲ့ယန္တပါဟာဒကာတက်တို့ကိုမြတ်ဆွေတို့မမာဘူးပေါ့ဗျာမမာတော့ရှင်အနန္ဒာကသွားကြည့်ဟောသနာစရာပဲခိုးခွေရမယ်ဖြစ်နေကြတယ်မမာရလည်းလွန်လို့ပါလားယောဂလည်းကြီးလိုက်တာဒါနဲ့ရှင်အနန္ဒာက တနာတဲ့သဘောလေးရှိပြီးနေနာနဲ့ဘုရားစီပြေးသွားရှင်ဗျာတဲ့ဖက်ကုဏဆိုတဲ့ယန္တပါကဘာမှလည်းမသိမလိမ္မာသေးပါဘူးဝေဒနာကလည်းကြီးကျယ်လိုက်တာဒီတိုင်းပဲကြည့်ရတာဖြင့်အလွန်သနာစရာကောင်းနေဗျာဒါဖြင့်သနာသဖြင့်ရှင်ဘုရားကြီးဖက်ကုဏရှိတဲ့နေရာကြွပေးပါလို့ရှင်နန္ဒကပဲရှင်းဆောင်လုပ်ပြီးဘုရားတော်ပင့်ဘုရားခင်ကိုရမေကြီးရသင်းမိုင်းတို့ကလည်းပြင်ဖို့ပြတာလားဖက်ကုဏရှိရသူ့ပဲလက်ခဲ့ပါတယ်လိုက်တော့ လူမာကရသခင်ကြွလာတဲ့ဆိုတော့နေရာထိုင်ခင်းပေးမလို့ဟိုလှုပ်ဒီလှုပ်နဲ့ခန္ဓာကိုယ်ရဲ့အယုသေးပေးတဲ့သဘောတွေလှုပ်နေလို့ဘုရားကဟဲ့နေရရှိတယ်ဘာမှကိစ္စမဖြစ်နဲ့မင်းကလူမာပဲဒီတိုင်းပဲနေငါထိုင်ရရှိတဲ့နေရာထိုင်မယ်မင်းဝေဒနာပဲနဲ့နေလဲကွထုံးစံတိုင်းပေးလိုက်တယ်ဝေဒနာဘုရားနောက်မဆုတ်ပါဘူးရှေ့ပဲတိုးနေတယ်ကောင်းကြိုက်တယ်လည်းလွန်နေပါပြဝန်းကနာရလေးလည်းအမနာမပြင်းပြင်းထန်ထန်ကြီးပါပဲအစရှိနေဝေဒနာဤအရှင်းအာကာရနှိမ့်ဆက်ပုံတွေအမျိုးမျိုးပုံ ပြောပြောတဲ့အခါကျတော့ဘုရားသခင်ကိုရမေကြီးကဟောလိုက်ကွာတဲ့ဝေဒနာကဝေဒနာခန္ဓာဝေဒနာကဘာပါလဲဝေဒနာကဝေဒနာခန္ဓာဆိုတော့ဝေဒနာခန္ဓာနဲ့ငါနဲ့မရောစီနဲ့ဟေးဒကာရမတွေဘာလဲတော့ဝေဒနာခန္ဓာကသူ့ဟာသူဝေဒနာခန္ဓာငါကသွားပြီးမရောပါနဲ့ဝေဒနာကသူ့ဟာသူဟိုကနားလိုက်ဒီကနားလိုက် ဒီကကျင်လိုက်ဒီကကဲဒီကထိုးလိုက်ဝေဒနာကတော့သူခန္ဓာကိုယ်ရှိနေတယ်ဝေဒနာခန္ဓာကြီးဆိုသောကြောင့်ဥပအောင်ဝေဒနာကတော့ဖြင့်ရှိနေမှာပဲရှိပါဗျာဝေဒနာခန္ဓာကိုဗျမှန်ပါဗျာအဲ့ဒီအချင်းဘုန်းကြီးတွေကဓမ္မတွေကဝေဒနာခန္ဓာဝေဒနာခန္ဓာလို့ပဲသိထားရမှာမှန်ပါဗျာဟောငါဖြစ်မှဖြစ်ရလေကျင်းလို့ဝေဒနာထဲမှာငါဝင်မထိုးလိုက်ဘူးမှန်ပါဗျာသဘောကျဝေဒနာထဲမှာငါဝင်မထိုးဝေဒနာထဲမှာငါဝင်မထိုးလိုက်ပါနဲ့ ဒါသေပုံကိုဟောသေတဲ့ခါကျမှ သေကံကြီးမှဒီတရားကိုပွားများရလို့ငါကဘာမှမသိတဲ့ဖိုက်ကုဏရန်လေးဟာအနာဂံတည်တာဒါကိုပြောကြတယ်နော်ကောင်းပြီဒါကဒီတရားရှိထားတာဟောလို့ရင်တရားကဒါမဟုတ်ပါဘူးသေလပြောက်လွယ်အခါမို့ဒီဥစ္စာရှိထားဟောတယ်လို့မှတ်ထားဖို့မှန်ပါပါသေဘုံသေနည်းကိုဘုရားကဒီသေနည်းဟာကောင်းတယ်ဆိုတဲ့ဥစ္စာသူချင်းမွန်ထားလို့ ဒကာဓမ္မတို့ကိုရှေ့ပိုင်းကသိစေခြင်းလို့ဒါပြောပါတယ်မှန်ပါဗျာဟုတ်နာဝေဒနာနဲ့ဝေဒနာဝေဒနာခန္ဓာကမင်းခန္ဓာထဲမှာဟိုနေရာပေါ်လိုက်ဒီနေရာပေါ်လိုက်အဲ့ဒီနေရာမှာမင်းဒီဟုသောဓမ္မစိတ်ထဲကနေပြီးကြလားအော်ဟိုနေရာလဲနာနာတာပဲဒီနေရာနာတာလဲငါနာတာပဲလို့နာတဲ့သွားတော့မရောနဲ့သဘောကျဝေဒနာရနေရာတိုင်းဟိုနာဒီနာမနာပဲဘူးလားနာပါပါအဲ့ဒါကိုတရားဓမ္မတွေကခုဘုန်းကြီးကလည်းဆုံးပါပါတယ် အဲငါဖြစ်မှဖြစ်ရလေချင်းလက်မောင်းလက်မောင်းမှလည်းငါပဲကျုပ်လည်းကောင်းနာနေပြန်ပြီကျုပ်လည်းကြောင်းနာနေပြန်ပြီကျုပ်ရင်ကောင်းနာနေပြန်ပြီအစရှိနေတယ်ကျုပ်တို့ငါတို့ကအဲ့ဒီဝေဒနာနဲ့သွားသွားပူတယ်မှန်ပါပါသဘောကျဘာနဲ့သွားသွားပူပါလဲဝေဒနာနဲ့သွားသွားပူဝေဒနာနဲ့သွားသွားပူကတ်တော့ဝေဒနာအတ္တတော်သမနုပတ္တိဝေဒနာဝေဒနာကိုအတ္တတော်ငါဟူ၍သမနုပတ္တိရှိ၍နေဆိုတော့ဝေဒနာက ဝေဒနာအဲ့ဒီဝေဒနာကိုပဲငါရင်လို့သွားပြီးခொနဲ့မမာတဲ့ပုဂ္ဂိုလ်ကငါဖြစ်မှဖြစ်ရလေခြင်းဆိုပြီးဝေဒနာထဲမှာငါသွားရောမှန်ပါဗျာရှင်းညဝေဒနာထဲမှာငါသွားရောတယ်နော်အဲ့ဒါမမာတဲ့ပုဂ္ဂိုလ်မှန်လို့ရှိရင်ရောတတ်တယ်ဝေဒနာနဲ့ငါနဲ့ဘယ်နဲ့နေကြရောတတ်ပါဗျာရောတတ်တော့ဘူးအဲ့တော့စဉ်းစားကြည့်သမ်းပါလားတဲ့ငါဝေဒနာဆိုရမှာလဲ နာကလည်းတခြားဝေဒနာကလည်းတခြားမှန်ပါဗျာဘာဆိုင်တော့ဆိုင်ပါဗျာမဆိုင်ပါဘူးတဲ့အဲ့တော့ဝေဒနာဝေဒနာဝေဒနာခန္ဓာပဲဝေဒနာခန္ဓာအနိစ္စပဲဟောဒါဖြင့်မမာတဲ့ပုဂ္ဂိုလ်ကညာလင်းနဲ့ဩဒါဒီနေရာဝေဒနာပေါ်ဒီနေရာဝေဒနာပြတ်ဟိုနေရာဝေဒနာပေါ်တယ်ဟိုနေရာဝေဒနာပြတ်တယ်ဒီလိုသာလိုက်နေပါတပည့်ကြဝေဒနာပေါ်ရာကို ဖြစ်ပြလိုက်နေပါလို့သတိပေးလိုက်မှန်ပါပါဝေဒနာပေါ်ရကိုဖြစ်ပြလိုက်ပါသေချာမှတ်ကြပါဝေဒနာကတော့ဖြင့်အနှံ့ပြပေါ်ရင်ဘဲနာတော့ဒီကုလုံးကနာတယ်ဒီကုလုံးနာမယ်ပြင်းနေတဲ့နေရာကိုဖြစ်ပြရှုပေးမှန်ပါပါသဘောကျကျပါပါအဲ့ဒီကဲတော့ဘုရားသခင်ကိုရမကြီးကဖက်ကုဏနာနဲ့သူဝေဒနာနဲ့ငါနဲ့မရောစီနဲ့ဟိဝေဒနာနဲ့ငါနဲ့မရောစီနဲ့ဟိဘုရားကဒီလူမာလေးဒါပဲဟောတယ်မှန်ပါပါဥပအောင်မနဲ့ဟောတယ် အားလုံးကဓမ္မတွေဒီဥစ္စာကျွတ်တို့သေမပုဂ္ဂိုလ်ကြီးပဲသေရင်လည်းဒီဝေဒနာနဲ့တွေ့ရအောင်မတွေ့မှပုဂ္ဂိုလ်ဒီထန်တရားမှမပေါ့အပါပါပါအဲ့ဒီမရောစီနဲ့လို့အတိဘယ်လေးရကူရှင်းထားကြပါမှန်ပါပါအတိဘယ်ရှင်းတာပါဝေဒနာနဲ့ငါနဲ့မရောစီနဲ့သူများရှိပါတယ်လို့မရောစီနဲ့ဝေဒနာဝေဒနာခန္ဓာငါကသွားရှုပ်တာမှန်ပါပါသဘောကျလားဝေဒနာကဘာခန္ဓာလဲဝေဒနာ ဝေဒနာခန္ဓာဆိုတာဝေဒနာပဲဝေဒနာစေသိက်ပဲနန္ဒမဓမျိုးပဲနာကဒိဋ္ဌိဓမ္မဓမျိုးဘယ်နဲ့ဒိဋ္ဌိဒိဋ္ဌိစေသိက်နဲ့ဝေဒနာဒိဋ္ဌိနာနဲ့ဝေဒနာနာရောမဖြစ်ဘူးဖြစ်ပါဘူးဥပါရောလို့ဖြစ်ပါဖြစ်ပါဘူးဒိဋ္ဌိကလည်းနာမဟုတ်လားမှန်ပါပါဝေဒနာရောနာပါပါဟာဒါတခြားစီပဲဘာလို့ခင်ဗျားတို့ကဘုရားကမှပရမတ်ကောမှာမရောဘဲနဲ့ခင်ဗျားတို့ကရောပြအောင်ရောနေတယ်မှန်ပါပါ မဆွနိုင်ဘူးလားပရမတ်ကရောရလားမရောတာခင်ဗျားတို့ကဘယ်နဲ့လဲဩခင်ဗျားတို့လောကချော်လွန်းတယ်လောကချော်လွန်းတယ်လို့ဆိုလိုက်မဆိုလိုက်ဆိုလိုက်ပါဗျာဝေဒနာကဝေဒနာပဲမဟုတ်လားမှန်ပါဗျာနာကဆိုတာဝေဒနာကဝေဒနာစေတသိက်ဝေဒနာနံတစ်မျိုးနာကနာဆိုတဲ့ဆိုင်ဒိဋ္ဌိနံတစ်မျိုးဘယ်နည်းမှရောမရမှန်ပါဗျာရောမရပဲမဲ့ခင်ဗျားတို့ထုံးစံကသူများပါးစပ်မှာလမ်းဆုံးနေတဲ့ပုံကိုယ်တွေဖြစ်နေတော့ ဒီဝေဒနာကိုပဲလဲငါလည်းပဲငါနာလိုက်တာမစရှိနေငါလည်းကြောင်းကနာလိုက်တာငါဝန်းထဲကနာလိုက်တာငါချိန်မှုကုန်းကနာလိုက်တာအစရှိတယ်နဲ့ဝေဒနာကခြေဘုံကုန်းမှာပေါ်တယ်ငါကဝန်းထဲကနေပြီးသွားရောတာမှန်ပါပါသဘောကျဝေဒနာကခြေဘုံမှာပေါ်တယ်ငါကဘယ်ကနေသွားရောအမလေးအဝေးကြီးခင်ဗျားတို့မျိုးရှင်မျိုးတော်တတ်ပါပဲသဘောကျဝေးတာတော့မဝေးဘူးလားဝေးပါပါဥပါရင်ဘယ်နဲ့နေတော့ဝေးပါပါ ဝေဒနာကမနောဓာရဗျာဝေဒနာကကာယဓာရပေါ်မှာကိုယ်ပေါ်မှာပေါ်နေမနောဓာရကနေပြီးသွားပြီးရောလိုက်သွားပြီးရောလိုက်တဲ့အတွက်နာမဖြစ်ရလေခြင်းဖြစ်လာမှန်ပါဗျာဒါပြန်ဝေဒနာနဲ့နာနဲ့ရောမိတဲ့အတွက်ဘုန်းကြီးတို့ဓမ္မတွေနိုင်တဲ့ဝေဒနာအတ္တတော်သမနုပါတိဆိုပြီးသေကံဤမှာဒိဋ္ဌိဖြစ်သွားမှန်ပါဗျာနာလိုက်တဲ့ဖြစ်ချင်းမှန်ပါဗျာသေကံဤမှာဘာဖြစ်ဒိဋ္ဌိဖြစ်သွားပါဗျာ ဒကာဓမ္မတို့ဘယ်နဲ့ကြောင့်ဒိဋ္ဌိဖြစ်တာတုံးဆိုတော့ကိုယ်ပေါ်မှာပေါ်တဲ့ဝေဒနာကိုဝန်းနဲ့ကဒိဋ္ဌိစေတိတ်ကသွားပြီးဒီကာလအဲ့ဒီဝေဒနာဟာငါပဲလို့တခါတည်းဒိဋ္ဌိဆွဲဒိဋ္ဌုပါဒံဆွဲဆွဲသွားတာနဲ့ဥပါဒံကိုချိုးနေတာမှန်ပါဗျာဝေဒနာကရှင်မိုးပေါ်ဗျာမှန်ပါဗျာငါကဝန်းနဲ့မှန်ပါအဲ့ဒီဝန်းနဲ့ကနေပြီးဒီကာလကိုရှင်မိုးကဖြစ်တဲ့ဝေဒနာဟာငါပဲလို့ဆိုဝန်းနဲ့ငါနဲ့သွားပြီးရောလိုက် မရောလိုက်မိဘူးရောလိုက်ပါဘူးရောလိုက်တဲ့အခါကျတော့ဝေဒနာကိုငါထင်တဲ့ဝေဒနာအတ္တတော့သမနုပတ္တိဆိုပြီးဒီကလာဥပအောင်ရေဝေဒနာငါဖြစ်သွားပါမှန်ပါပါငါဖြစ်သွားတော့ငါဖြစ်သွားတော့ဘယ်နဲ့ဖြစ်လာတော့ဆိုတော့ငါတော့ဖြင့်ဒီဝေဒနာနဲ့သိရတော့မှာပဲမှန်ပါပါလာပြန်တာပဲလာပြန်ပါကောင်းပြီဒီမယောစီနဲ့กว่าမယောစီနဲ့กว่าလို့ခင်ဗျားကဟောမှန်ပါပါ ထကုဏကိုဝေဒနာနဲ့ငါနဲ့ဘယ်နဲ့လဲမရောစီနဲ့กว่าမရောစီနဲ့กว่าဆိုတော့မရောစီနဲ့ဆိုတော့ဒကာဓမ္မတို့ဒိဋ္ဌိနဲ့မရောလို့ရှင်းရင်ဖြင့်မရောစီနဲ့ဆိုတော့ဆိုပြောတော့လွယ်လေးဥပါဝင်ရမှန်ပါဗျာမရောစီနဲ့ဆိုတော့ပြောတော့လွယ်လေးပါမရောစီနဲ့ဆိုတဲ့ဥစ္စာဒီငါနဲ့သွားမရောနဲ့မှန်ပါသဘောကျငါနဲ့သွားမရောပါနဲ့တဲ့အဲ့ဒါမရောအောင်ဘယ်နဲ့လုပ်ရမလို့ဆိုလို့ရှင်းပြဝေဒနာဝေဒနာခန္ဓာ ဝေဒနာခန္ဓာတွေကလည်းဆင်ဖြင့်မိစ္ဆာဒိဋ္ဌိနဲ့သွားမရောပဲနဲ့တမာဒိဋ္ဌိနဲ့တဲ့ပြလိုက်မှန်ပါဝေဒနာဝေဒနာအိဋ္ဌတော့ပတ္တတော့သမနုပတ္တိဝေဒနာအိဋ္ဌပဲလို့ရှုပြလိုက်မှန်ပါတပည့်ကြဒါရင်ခုနကတော့မိစ္ဆာဒိဋ္ဌိနဲ့သွားရောမှန်ပါအခုတော့တမာဒိဋ္ဌိနဲ့သွားပြီးရှုလိုက်တပည့်ကြမိစ္ဆာဒိဋ္ဌိနဲ့သွားရောတော့ကတော့ကိုအပေသွားရတော့မယ်မှန်ပါကုသမာဒိဋ္ဌိနဲ့သွားရောတဲ့အခါကျတော့ ဝေဒနာနောက်ကမဲ့လိုက်မလားဘူးလားလိုက်ပါဘူးသမာဓိရှိမဲ့ခင်လိုက်လိုက်ပါဘုန်းတော်ကမိစ္ဆာဒိဋ္ဌိလိုက်ဘယ်နော်မိစ္ဆာဒိဋ္ဌိနော်ဝေဒနာနဲ့ငါနဲ့သွားရောတော့ဝေဒနာငါမဟုတ်ပါဘူးအနိစ္စပါလို့သိလိုက်တဲ့အခါကျတော့သမာဓိရှိနဲ့သိတာမရောက်ဘူးလားရောက်ပါဘူးအဲ့ဒီလိုဘုရားကဟောလိုက်ခိုက်ကုဏမမားနဲ့ရဟန်းကလေးရဟန်းကလေးဓမ္မတို့နော်မမားနေတော့အဲ့ဒီလိုဝေဒနာနဲ့ငါနဲ့မရောစင်ဝေဒနာနဲ့ငါနဲ့ကမရောစင်နဲ့ကြွားလို့ဆိုတော့ပြောတော့လွယ်ပါရဲ့ဖြစ်ပြရှုဆိုတဲ့စကားဖြစ်တော့ ဖြစ်စွက်မှရတယ်လို့ဥပါဒနာမှားတယ်မှန်ပါပါဗျာဖြစ်ပြမရှိတော့ပါမှန်ပါပါဒါဖြင့်ဝေဒနာကိုအတ္တတော်နာသမနုပတ္တိဝေဒနာငါမဟုတ်ဘူးဒီဥစ္စာတွေအနိစ္စသာဟုတ်တယ်ဒီလိုဒကာဓမ္မတွေရှုပြလိုက်တော့ဝေဒနာပေါ်တိုင်းပေါ်တိုင်းဒကာဓမ္မတွေမှာဘယ်လိုဖြစ်လာတယ်ဆိုလို့ရှိရင်ဝေဒနာပေါ်တိုင်းပေါ်တိုင်းမဉဏ်ရရမှန်ပါပါ ဝေဒနာပေါ်တိုင်းပေါ်တိုင်းမဉ္ဇဏ်ရမဉ္ဇဏ်ရမဉ္ဇဏ်ရတော့ဘယ်လိုမဉ္ဇဏ်ရပါလိမ့်မလဲလို့မေးတော့ကဝေဒနာကဖြစ်ပြဲဟုတ်လားမှန်ပါငါမုံမှန်းသိတာကမဲ့ဝေဒနာကငါမုံမှန်းသိတာကငါမမဟုတ်ပဲသူအိဋ္ဌပဲလို့သူသိလိုက်ပြီဘိုးပြသူသိလိုက်တော့မက်ပြတ်မသွားဘူးလားဖြစ်ပါဘူးဩော်ဒါပြန်ဖက်ကုဏရေဝေဒနာနဲ့ငါနဲ့မရောစီနဲ့ဆိုတဲ့အဓိပ္ပာယ်ရှင်းမလားရှင်းပါဘူးဝေဒနာနဲ့ငါနဲ့မရောစီနဲ့กว่า အနန္တမှာဟောရှာမှန်ပါဟောပိဋကလာဘုရားသခင်ကိုရမကြီးကဝိညာဉ်နဲ့ငါနဲ့မရောတဲ့နေဘူးမင်းဒီကားလို့ဆိုရင်ဖြင့်ရှိပါလို့ပြောလိုက်တဲ့အခါကျတော့ဝေဒနာငါမဟုတ်ဘူးအနိစ္စသာဟုတ်တယ်မှန်ပါဝေဒနာငါမဟုတ်ပါဘူးဘာသာဟုတ်လို့အနိစ္စသာဟုတ်တယ်လေသူဝေဒနာပေါ်တိုင်းလိုက်နေတာပေါ့ဗျာဝေဒနာလည်းပေါ်တိုင်းလိုက်နေတဲ့အခါကျတော့ ဒီဘက်ကနာဘယ်နဲ့ဖြစ်သွားတယ်ဆိုဝေဒနာပေါ်တိုင်းလိုက်နေရတယ်သူမသိမြင်လိုက်ရမှာပေါ့ဗျာမှန်ပါပါအဲ့ဒီကလေးလိုက်လိုက်လိုက်လိုက်ပြီးနေတော့ဘုရားလည်းနာနာဒီလိုလိုက်ခိုင်းပြီးဒီကလာနေတော့ဥပါဝင်ဝေဒနာတွေပျောက်ထွက်သွားမှန်ပါဝေဒနာတွေပျောက်ထွက်သွားတယ်ဝေဒနာနံခရောပိက္ခုဖြစ်သွားတယ်ဝေဒနာကိုအောင်ရှုနိုင်တဲ့ယဟန်လေးသွားဖြစ်တယ်ပါတယ်ဘယ်လိုဖြစ်သွားလဲဝေဒနာကိုအောင်ရှုနိုင်တဲ့ယဟန်လေးသွားဖြစ်တယ်ဝေဒနာကုန်တယ်ဆိုတာဓမ္မတွေစဉ်းစားကြည့်ပါလားငါက ဝေဒနာလို့သာဆိုတော့ကိုရှုတော့အနိစ္စပဲတွေ့ကုန်မှုလားကုန်တာကုန်ပါဘူးငါကဝေဒနာလေဗျာရှုတဲ့ဉာဏ်နဲ့ကြိတ်တော့ဘာတွေ့အနိစ္စအဲ့ဒီအနိစ္စတွေတွေ့ပြီးဒီကလာနေတော့သက္ကုဏမှာအရင်လိုမျက်နှာညှိုးငယ်နဲ့ဒီလိုမနေတော့ဘုရားသိဟောဒီကောင်ဝေဒနာနဲ့ငါနဲ့တော့ကွဲသွားပြီမှန်ပါဝေဒနာနဲ့ငါနဲ့တော့ကွဲသွားပြီရင်တော့ကတော့နာလိုက်တာပြုလိုက်တာဘယ်ဘယ်လိုနေရာမှမသိဘူးဘယ်လိုထိုင်ရမှမသိဘူးနဲ့ ရှေ့တာတိုးနေတယ်နောက်မဆုတ်ဘူးနဲ့ဝေဒနာတစ်ခုတည်းကိုပဲရှေ့တိုးလိုက်နောက်ဆုတ်လိုက်ဆိုတော့ဝေဒနာအတ္တရတိဖြစ်နေတာပေါ့ဒါနဲ့ဘုရားသခင်ကိုရမေကြီးကသူဝေဒနာကောင်ရှုတော့မှာပဲဆိုပြီးဒီကလာဘုရားသခင်ကိုရမေကြီးကြွသွားအဲ့တော့သူဘယ်လိုသိလိုက်တုံးဆိုတော့ဖက်ကုဏဝေဒနာလေးတွေကလည်းဆိုလို့ရှိရင်ဖြင့်အနိစ္စပဲသူသိတယ် တကြတော့ဒီဝေဒနာလေးတွေဟာအနိစ္စသဘောဖြစ်မှတခါတည်းကဓမ္မတို့ဝေဒနာဖြစ်သည်အနိစ္စတောင်မှကုံထွက်သွားဝေဒနာနဲ့ခရောဘူးနော်အနိစ္စကုံထွက်အနိစ္စကုံထွက်သွားတော့ဒကာဓမ္မတို့ဝေဒနာအနိစ္စကုံသွားတဲ့အခါကျတော့ဝေဒနာခန္ဓာကြီးလို့ပြောထားတော့ခန္ဓာဘာပြောက်သွားတာဘူးမှန်ပါပါခန္ဓာပြောက်သွားပြီကလားဒကာဓမ္မတို့ဒီနေရာမှာခန္ဓာချုပ်ဆုံးတာပေါ်လာမှန်ပါပါပေါ်လာတော့ဝေဒနာနဲ့ခရောပိတ်ခုဖြစ်တာ ဝေဒနာကုံတဲ့ယံဖြစ်သွားမှန်ဘယ်နဲ့ကြောင့်ကုံပါလိမ့်မလို့ဆိုတော့သောဝေဒနာပရိညာယသောထုဖကုဏဆိုတဲ့ယံဝေဒနာဝေဒနာဝေဒနာကိုပရိညာယဖြစ်တဲ့ဖြစ်တဲ့သဘောသာဟုပိုင်းခြားနိုင်တယ်ဝေဒနာမဟုတ်ပါဘူးဖြစ်တဲ့သဘောပါဆိုတော့ကြောင့်ဝေဒနာကိုဖြစ်တဲ့သဘောသာသိပြီးတော့ကြောင့်ဝေဒနာပြည့်စရာ တဏှာရောလာသေးမှန်ပါဗျာဝေဒနာဖြစ်เสียမောဟမှန်ပါဗျာဝေဒနာဖြစ်เสียဒိဋ္ဌိမှန်ပါဗျာဒါဖြင့်ကာမတော့ဘဝတော့ဒိဋ္ဌာတော့ဝေဒနာဘော၌အဝိဇ္ဇာတော့ပါကုန်သွားမှန်ပါဗျာအာတော့ကုန်သွားမှန်ပါဝေဒနာဘော၌အာတော့ကုန်သွားလားကုန်သွားပါဗျာသောဝေဒနာပရိညာယသောထိုယောသကုဏဆိုတဲ့ယောဂီပုဂ္ဂိုလ်သည်ဝေဒနာယဝေဒနာ၌ပရိညာယ ဩဒီဥစ္စာသည်ဖြစ်ပြီးပြတဲ့သဘောမှတပါဘာမှမရှိပါလားလို့သူပိုင်းခြားစင်စင်သိမြင်နိုင်သောကြောင့်ဒိဋ္ဌရမေအနာသဝရနောက်ကတခါတဲ့ဝေနာပစ္စယမေတ္တာဖြစ်နေတော့ဥပအောင်လို့တဏှာဒိဋ္ဌိလာသေးမလာပါဘူးအဝိဇ္ဇာကိုမလာပါဘူးဩဒါဒီကလည်းဖြစ်ပြတာကိုသိနေတဲ့ကမသိတာအဝိဇ္ဇာဆိုတော့သိတာအဝိဇ္ဇာဖြစ်နေတော့အဝိဇ္ဇာသွားတယ်လာသေးလားမလာပါဘူးမလာတော့ပါဘူး ဒါဖြင့်ဒကာဓမ္မတို့ဒါကဒကာဓမ္မတွေခန္ဓာဝေဒနာဒီကနေပြီးဒီကလာဖြစ်ဖြစ်ဖြစ်ရှုနေတဲ့ကမက်ကင်တယ်လို့မဆိုနိုင်ဘူးထူလိုက်ပါဘူးဒါဒကာဓမ္မတွေဖြားတဲ့ဝေဒနာပေါ့ဗျာဒီကရှုနေတာဘာပါလဲမက်ကင်မက်ကင်နဲ့ဒီဥစ္စာသိပါတယ်တဲ့ဒကာဓမ္မတို့မက်ကင်နဲ့သိပါတယ်ပရိညာယဩဒါတက်တဲ့အဖြစ်ပြတ်ပတဘာဘာမှမဟုတ်ပါလားလို့ပိုင်းခြားပြီးသိလိုက်တဲ့တွေ့တဲ့ ဝေဒနာနှင်းဒီကငါနဲ့ကိုရောသေးမရောပါဘူးငါဝေဒနာလို့ဒီနောက်ကဓမ္မလိုင်းတည်းနောက်ကငါလိုက်မှာမှန်ပါပါငါရှင်ဒိဋ္ဌာသွားလားမှန်ပါပါမလားပဲဘူးလားမှန်ပါပါဝေဒနာသည်အဖြစ်ပြတာပဲဆိုသဖြင့်အဝိဇ္ဇာသွားကိုလာသေးရဲ့မှန်ပါပါဒါဖြင့်ဒီနေ့ကနေကာမသွားလဲချုပ်ငါတော့ထက်တော့မှာပဲဆိုတဲ့ဥစ္စာလည်းမလာတော့မှန်ပါပါ ဒါပြန်နောက်ကနေအာသောတရားမချုပ်ဘူးလားချုပ်ပါဘူးဒီကအာသောတရားတွေချုပ်ဘာဖြစ်လို့ချုပ်တော့ဟောဒီမဟုတ်ဝင်လို့ချုပ်ဝေဒနာကော၌မဟုတ်ဝင်လို့ချုပ်တယ်လို့မှတ်လိုက်စမ်းပါမှန်ပါဘူးသဘောကျလားဝေဒနာပေါ်၌မဲ့ဝင်လို့ချုပ်ပါဗျာမဲ့နဲ့တခါတည်းဖြစ်ပြတာစစ်ပါပဲဆိုပြီးဒီကလာဥပအောင်ရေးပိုင်ပိုင်နိုင်နိုင်သိလိုက်တာနဲ့နော်မှန်ပါဒါဝေဒနာကိုပိုင်ပိုင်နိုင်နိုင်သိတာဒါဒုက္ခသစ္စာသိတာပါပဲမှန်ပါဒိဋ္ဌရမယနာသဝကြည်စံ ယခုဒါနဲ့ရှုတဲ့အချိန်မှာပဲအနာသွားတယ်အာသောကိုမရှိဘူးကွာဒီဘက်ကရှိသေးရဲ့လားမရှိပါဘူးနောက်ကသေချာရှိပါဘာရှိသေးရဲ့မရှိပါဘူးဝေဒနာပြည့်စရာတဏှာဟောလာသေးတယ်တဏှာလာရင်ကာမသွားဖြစ်ရမှာဝေဒနာငါရွှင်ဒိဋ္ဌာသွားဖြစ်ရလာသေးရဲ့လာပါဘူးဘုရုလာနေတော့မက်လာတာပဲရှိတယ်မက်မလာရင်သူတို့လာရမှာတပည့်ကြကောင်းပြီဒါပြန်အာသောတရားတွေမကုန်ဘူးလားကုန်ပါဘူးကောင်းပြီဒါနဲ့ သူဒီလိုရှုနေဖကုဏလေးကဒီတိုင်းပဲဝေဒနာဖြစ်ပြပဲဖြစ်ပြပဲဖြစ်ပြပဲလို့ဝေဒနာပေါ်တိုင်းဒီကနေပြီးဒီကလာတဲ့ပိုင်းခြားသိနေတော့ပိုင်းမနေနေသိနေတာပဲဖြစ်ပြဖြစ်ပြလို့ပိုင်းမနေနေသိနေတာပဲနော်အဲဝေဒနာပေါ်တိုင်းဖြစ်ပြကိုပိုင်းမနေနေသိတော့ကြောင့်နောက်ကအာသဝမလာရဘူးဟုတ်လားရှင်းမလားနောက်ကဘာတော့အာသဝမလာရဘူးဆိုတော့ ဥပအောင်တို့ကစမ်းစားရမယ်နော်ကာမသောဆိုရင်လောဘမလားမှန်လောဘဆိုရင်တဏှာဥပါဒံကံလာမယ်မလာပဲဘူးလားဒိဋ္ဌာသောဆိုလို့ရှိရင်လည်းဒိဋ္ဌိကလည်းလောဘပဲအင်းတဏှာဥပါဒံကံမမလာပဲဘူးလားအဝိဇ္ဇာသောလာရင်အဝိဇ္ဇာသင်္ကာရဝိညာဉ်ကြောင့်နောက်ဘဝတွေမဆက်ပဲဘူးလားဆက်ပါဘူးကဲဒါလေးလာသေးတယ်ဟာဘယ်နဲ့ကြောင့်မလာပါလဲမလို့ဆိုတော့ဟိုဝေဒနာပိုင်းခြားသိနေလို့ဘယ်လိုဖြေကြပါ ဘာနဲ့ပိုင်းခြားသိလဲမဲ့နဲ့ပိုင်းခြားသိမဲ့နဲ့ပိုင်းခြားသိဝေဒနာလေးကဖြစ်ပြနေတယ်လို့သိတယ်အဲ့ဒါပိုင်းခြားသိတာပဲဝေဒနာလေးကဘယ်လိုနေတာပါလဲဖြစ်ပြနေတယ်လို့ဟောဒီကမက်ကပိုင်းမနေနေသိသဘောကျမက်ကဘယ်လိုသိပါလဲပိုင်းပိုင်းနိုင်နိုင်သိနေပါတယ်လို့ဆုံးဖြတ်ချပါဘာအောင်လို့ဥဒိုင်ရဲ့ကျေနပ်ပါလားသင်္ခါရကိုယ်ထဲမှာအခုဟိုကဖြစ်ပြနေဒီကပိုင်းပိုင်းနိုင်နိုင်သိတဲ့မက်နဲ့ဥပါဒံဒါလေးတစ်ခုတည်းရှိတော့အာသဝဘယ်နဲ့နေလဲ ဟုတ်ပါဘူးသောဝေဒနာပရိညာယသောထုဖကုဏဆိုတဲ့ရံလေးဒီဝေဒနာယဝေဒနာဘော၌ပရိညာယဖြစ်ပြဟုပိုင်ပိုင်နိုင်နိုင်သိသောကြောင့်ဒိဋ္ဌိဝဓမေတဲ့ယခုမသိခင်ခဏနဲ့အနာတဝါအာသောကင်းတယ်မသိခင်ကိုကင်းတယ်ဒကာရမရရေးမိပါမသိခင်အာသောတရားကင်းတယ်ဥပါဒံကောင်းကောင်းရေးမိပါ ဒါကရှေ့ဘက်မှာသတိပေးတဲ့တရားပဲရှိပါသေးတယ်ဒကာဓမ္မတို့နော်အဲ့တော့ဝေဒနာပေါ်တိုင်းပေါ်တိုင်းဖြစ်ပြပဲလို့သိနေလို့ရှိရင်ဖြင့်နောက်ကအာသောသေချာကုန်မှန်ပါခင်ဗျားတို့အာသောတရားကုန်ရပါလို့ဤဘုန်းကြီးကလည်းချပေးတယ်ခင်ဗျားတို့ကလည်းလိုက်ကြပါလေအဲ့ဒါကတော့အဲကုန်ရကုန်ကြောင်းကိုကျင့်အကျင့်ပေးတတ်တဲ့ဆရာနဲ့တွေ့ရပါလိမ့်ဆိုတဲ့တိုင်အခုလည်းတွေ့ပြီပေါ့ဗျာမှန်ပါဗျာတွေ့ရအခုကုန်တာကိုမသေးကြဘူးလားရှုတာရှုသေချာကုန်ပါလေမှန်ပါ သောတေသောကုဏဖြစ်တဲ့ယံသည်ဝေဒနာယဝေဒနာဘောနဲ့ပရိညာယမင်းနဲ့ပိုင်ခြား၍သိသောကြောင့်ဒီပါတယ်အနာသောအာသောကင်းသွားပြီဘာကင်းသွားဟာဘာလို့ကင်းပါလိမ့်နေကြဓမ္မတို့မင်းနဲ့ဝေဒနာကိုဖြစ်ပြလို့ပိုင်ပိုင်နိုင်နိုင်သိနေလို့မင်းနဲ့ဝေဒနာကိုဖြစ်ပြလို့ပိုင်ပိုင်နိုင်နိုင်သိဘာဒီဥစ္စာငါလည်းမဟုတ်သူလည်းမဟုတ်ဖြစ်ပြတဲ့အနိစ္စပဲလို့ ပိုင်ပိုင်နိုင်နိုင်သိနေတော့ကြောင်းနော်ဒိဋ္ဌိဝရမဲတဲ့မသိခင်ခဏတဲ့မသိသေးဘူးဖကုဏအနာတော်အာသောတရားကျင်းသွားပြီသဘောကျဒီဘက်ကအာသောတရားလာသေးရဲ့လားဒါခမည်းတော်ချစ်တို့ဆူတောင်းပြေထားတဲ့ခန္ဓာကိုယ်ကြီးကတော့သိရသွားနေတယ်သွားတဲ့အခါမှာလည်းသူဝေဒနာနဲ့တွဲရကြည့်သမ္မဝေဒနာနဲ့အသက်ခံမဲ့ခန္ဓာကြီးနဲ့ဟာတွဲရကြည့်သွားတယ် မသွားဘူးလားမှန်ပါဘူးအဲ့တော့ဒီဝေဒနာကတတ်မှလို့လာတဲ့အခါကျွတ်တို့ကပိုင်းရှာပိုင်းမင်းနေသိရမှန်ပါဘူးမင်းလားတတ်မှလို့လာတာလားသုံးမမင်းတွေကားလို့ဆိုရင်အိဋ္ဌလားလို့ကျွတ်တို့ကမဲမဲမဲမဲပြီးဒီကလာပိုင်းမင်းနေသိအောင်လုပ်ပါတဲ့ရှင်းမလားရှင်းပါဘူးအဲပမဏနေလေးအောင်လုပ်တဲ့အခါကျတော့ तू ဟာဖြစ်ပြီးပြတဲ့အိဋ္ဌပါပဲဆိုတော့ညာနဲ့မှမရှင်းဘူးလားရှင်းပါဘူးဒါဖြင့်ဝေဒနာကိုပိုင်ပိုင်နိုင်နိုင်သိသောကြောင့်ဒိဋ္ဌိဝဓမေ မသေးခင်ကာလ၌ယကဝါယခုပစ္စကအခုအချိန်လေး၌အနာသောအာသောကင်းသည်ဟောတိဖြစ်ဒီဘက်ကအာသောကင်းပြီဟောဒီမဲ့ကြောင့်ဗျဒီမဲ့ကမလာရင်ဘယ်နဲ့နေကြပါမကင်းပါဘူးကြောက်တယ်လန့်တယ်ဆိုရင်ဖြင့်ဒိဋ္ဌာသွားတယ်ဝိဇ္ဇာသွားတယ်လာပြီဘူးလားလာပါဗျာကဲဒါဟိုအောင်ဘလောက်ရေးကြည့်လို့ပြောတယ်ဆိုတာကရေးပြီကြရေးပြီပါဗျာ ဘာဖြစ်လို့ဒီလောက်တောင်ဆရာခွန်ကြီးကလည်းအသေးစကန်းကိုအကြီးကျယ်လုပ်ပြီးဖွဲ့ဟောနေရပါလိမ့်မလို့ဆိုတော့ခမရခန္ဓာကိုယ်ကနားနေဟုတ်သားဘူးဟမ်ခမရခန္ဓာကိုယ်ကတရားမတော်ဘဲနဲ့နားရလို့ရရင်လည်းအဟုတ်သားဘူးဘုရားနာရင်အင်းတရားပဲနားနေကြတာကတော့တခါတလေတရားနာတယ်ဆိုတာကဟိုစိတ်ရောက်သွားဒီစိတ်ရောက်သွားတရားကနာချင်မှနာတယ်အဲ့ဒါကလေဂျာဘောက်ပါသေးတယ်သိရသွားတာကတော့ဂျာဘောက်မရှိဘူးဂျာဘောက်စိတ်လာလေသူကသွားနေတာပါ သဘောကျအဲ့တော့ဩဒုဝုသင်နေလို့ဒီဥစ္စာကိုဒုစုတော်ပြည့်တယ်လို့ကြည်ဟာနောက်ထပ်မပြည့်အောင်လို့လုံးမှာပဲနောက်ထပ်မပြည့်စေခြင်းလို့ဟောတာလားခင်ဗျားတို့ကဘဝတိုင်းဘဝတိုင်းဒီသားသမီးနဲ့မခွဲရပါလို့ရှင်တော့ဘဝတိုင်းဘဝတိုင်းတရားသွားပါလိမ့်ပါနေတယ်မှန်ပါဗျာအဲ့ဒါကြီးဖြတ်နေရတာမှန်ပါဗျာလွယ်ရလားလွယ်ပါဗျာအမှားရသေးသေးလားကြီးကြီးလားကြီးပါဗျာကြီးတဲ့တဲ့ခင်ဗျားတို့ကဟိုဘဝကြတော့ဟိုဘဝသာသမီးနဲ့မခွဲရပါလို့ ဒီဘဝကြပြန်တော့ဒါဖြင့်တိုင်းသူကောင်းတော့ဘယ်လောက်များခဲ့ကြ။ဒါမခွဲနိုင်တဲ့ပေါင်းကကဘာတွန်းလုံးရှိတယ်မခွဲနိုင်ဘူး။ဒါလည်းအလုံးနိဗ္ဗာန်သွားမှသွားမှသူများအလုံးနိဗ္ဗာန်သွားမှသွားမှဆိုဘယ်တော့မှမသွားနိုင်တော့ဘူး။သွားနိုင်ဖို့မြင်သေးရလား။မြင်ပါဘူး။ခင်ဗျားတို့ဝါရကဖြန့်ထားတာနင်းတော့ကျဲတာမှဟုတ်ပဲ။တပည့်ကြ။ဒါဖြင့်ဒကာရမတို့ဒီတရားဟောလိုက်မဟောလိုက်ဖေ။ဟောလိုက်ပါဗျာ။ဟောလိုက်လို့ ချက်ချင်းအသောကင်းတာကိုဥပါရင်ကောင်းကောင်းကျင့်တတ်ပလားကျင့်တတ်ပါဘူးဖြစ်ပြမြင်လို့ကင်းတာနော်ဖြစ်ပြမြင်လို့ရှိရင်ဖြင့်တရားဓမ္မတို့သေချာချာဖြစ်ပြဒုက္ခသစ္စာပဲလို့သိသွားလို့ရှိရင်မကင်7ပါးတခါတည်းဒီနေရာမှာပေါ်တယ်လို့မှတ်လိုက်တာပေါ့မှန်ပါဗျာရှင်းပြီနော်ရှင်းပါပြီအသောကင်းမလားကင်းပါဗျာကာယတဗေဒာဩဒါဖြင့်ကာယတခန္ဓာကိုယ်ယခုရှုတဲ့ခန္ဓာကိုယ်ဗေဒာပြည့်တည်ချမ်းမဲ့၌တကယ်သိချင်းသေရသေဖာပဲတဲ့သူ သေတော့သေမှာပဲတဲ့ကာသခန္ဓာကိုဘေရာပြသောခါကာလ၌ဝါသေသောခါကာလ၌သောတဲ့ပုဂ္ဂိုလ်သည်သောဝေဒနာပရိညာဒိဋ္ဌဓမေနာသွာကာသဝေဒသင်္ချာနောပေသောဝေဒကုထိုယန္တာပုဂ္ဂိုလ်ဝါထိုသောတပန်တဂရကံအနာဂံပုဂ္ဂိုလ်သည်သောဝေဒကုထိုအနာဂံပုဂ္ဂိုလ်သည် အနာဂံလည်းဖြစ်နိုင်တာပဲယန္တာကောဖြစ်နိုင်ပါဖြစ်နိုင်တာဓမ္မထောနိဗ္ဗာန်၌တည်ဟောတည်ဖြစ် ဟောတရားဓမ္မတို့တခါလေနိဗ္ဗာန်ရောက်သွားတယ်ဒါတွေကခေါင်းကဒုက္ခတွေချုပ်ပြီးကြတယ်ဒီဘက်နိဗ္ဗာန်မြင်သွားတယ်ရှင်းမလားဒီအာရောကုန်တာနဲ့ဒီဘက်ကဖြစ်တဲ့ဆုံးတာနဲ့တစ်ချက်တည်းပဲမှန်ပါဗျာသဘောကျဒါဖြင့်ဘဂုဏလေးကတခါတည်းသောတာပန်သရဂံအနာဂံကြောက်တခါတည်းသေဂံนี่မှာအလုပ်လုပ်သွားနိုင်တယ်လို့ဥပမာမှတ်ပြီတော့မှန်ပါဗျာဒါနဲ့ ယန္တနာရနှစ်ဖရားရကဲငါလူတော့ဆိတ်ချပါပြီကွာဝေဒနာကိုဒုက္ခသစ္စာလို့ပိုင်ပိုင်နေနေသိပေါ့ပဲသူအောက်တန်ကရာသွားမဲ့တရားတွေကုံမာပြီကအောက်တန်တရားကိုပို့ရတဲ့အာသောတွေတော့ကုံမာပြီကွာဆိုဘုရားကကြောင်းတော့ပြန်သွားဘုရားကြောင်းတော့ပြန်သွားပြီရှင်န္ဒနာကတော့ကျမ်းနေကျမ်းနေတော့သူရှိမှာပဲဖက်ကုဏဆိုတဲ့ယန္တိကဘောင်းလေးတောင်မဲ့ဆောင်းပြီးသုတေတိကြကြတော့သူကကြည့် ဆက်ခုကြည့်မျက်လုံးကြည့်လိုက်မျက်လုံးကြည့်လိုက်လူလူသိမျက်လုံးနဲ့မတူဘူးနားကြည့်ပြန်တယ်သူများတို့ကြိုးကွေးနေတယ်လို့မဟုတ်ဘူးအဲလူလူသိနားနဲ့မတူဘူးနှာခေါင်းကြည့်လိုက်ပြန်တယ်ကျွန်သွားတယ်ပွာလာတယ်ဒီလိုမဟုတ်ဘူးဒီပင်ကိုတိုက်သကုတ္တရကနာစီဝကာယကိုကြည့်လိုက်ပြန်တယ်လည်းပြော့ပြော့နည်းနည်းဟောဘက်ကနတဲထူးပါလားသူများလူသိနေကိုသူကမတူဘူးသူဝိညာဉ်တော့ချုပ်သွားပြီမရှိဘူးဒါတော့ဆက်ခုမျက်လုံးကြည့်လိုက်လဲလူကောင်းတိုက် နားကြည့်လိုက်ပဲနှာခေါင်းကြည့်လိုက်ကိုယ်ကြည့်လိုက်အကုန်လူကောင်းတိုင်းဖြစ်နေတော့ထူးတယ်ဆိုတော့ထူးတာကြည့်ပြီးရှင်အန္တနာဖရဲစီပြေးပြန်တယ်ဖရဲစီပြေးပြန်တယ်ထူးတာကြည့်ပြီးဖရဲစီပြေးတော့တော့ဖရဲသခင်ကရမေဖြစ်ရှိသွားလျှောက်အရှင်မြတ်ဖက်ကုဏတော့ဖြင့်ပြေးပြီးဖျားပြေးပြီးမှသမ ्या တေဘုံနဲ့လူကောင်းကလည်းတောင်းမဲ့ဆောင်နေဣန္ဒြေသက္ကုသောတာကဏ္ဍစီပါကာယတွေကဘာမှမကျိုးဘူးဖျား ဘာမှမညှို့ဘူးဗျအလုံးကိုနေရာကျဩညီရဏမင်းကလည်းဘာမှမသိပဲကိုသိကံနိဗ္ဗာန်ကဝေဒနာနုပဒနာဝေဒနာကိုပိုင်ပိုင်နေနေသိလို့အောက်တံ္ဍရာသွားရတဲ့အာသောကုန်ပြီးသေးတာအနာဂံသေးတာမင်းကမသိပဲကိုဖြေလိုက်ရင်းပြီလားအနာဂံနဲ့သဘောကျလားရှင်းစမ်းဒါသေကံကြီးမှဖြစ်တာမှန်ပါ အနာဂံဆိုတော့ဒကာရမတွေစိတ်ချရည်မဟုတ်လားဗျာသိချပါဗျာနာကိစ္စရီအနာဂံဒီကာမဘုံတွေပါတယ်ကျတော့ကာမဆက်ဘုံတွေပဲဘုံတို့ရောဒီလူပြင်းနတ်ပြည်တွေလုံးဝမလာတော့ဘူးမှန်ပါဗျာဓမ္မပြနေပြီးနိဗ္ဗာန်ကူးတော့မှာရှင်းမလားရှင်းပါဘူးအင်းသူဘယ်လိုလုပ်သွားပါလဲဝေဒနာပိုင်ပိုင်နိုင်နိုင်သိသွားလို့အနိစ္စလို့ပိုင်ပိုင်နိုင်နိုင်သိသွားလို့မှန်ပါဗျာ ပိုင်ပိုင်နိုင်နိုင်အနိစ္စလို့ပိုင်ပိုင်နိုင်နိုင်သိသွားတဲ့အတွက်ဒကာဓမ္မတို့မသေးခင်ပဲအသောခုံကသေတော့သူများပုံစံနဲ့တူသေးရဲ့မတူပါဘူး။အဲ့ဒါဖက်ကုဏအင်္ဂုတ္ထုံမှာလာတဲ့ဒကာဓမ္မတို့ဘုရားကိုယ်တော်တိုင်ပြောတာပါပဲနော်။အဲ့ဒီတည်းမှာဒါလေးအကြောင်းရင်းခံပြီးတော့ဖက်ကုဏတော့ပြန်အနာဂံသောတာပန်သရဂံအနာဂံတည်သွားပြီဆိုတော့ဥပအောင်ဘာမှတန်ရမရှိနေတယ်ပေါ့ဗျာ။ဒါဖြင့်ငကိုတော့ဘုရားမလာခင်တုန်းကတော့ ဘုရားကနာပါလေဗျာဝေဒနာရှိတာတိုးနေတယ်ဗျာနောက်ကိုမဆုပ်ပါဘူးဗျာဆိုတော့ဝေဒနာတုံးခဲကြီးပေါ့ဗျာမှန်ပါဗျာဒါကြတော့ဝေဒနာကိုငါနဲ့ရောနေတာမှန်ပါဗျာသိကြပါလားသိပါပါအဲအခုတော့နောက်ဆုံးမိဘုရားသခင်ကိုရမေကြီးကဟောလိုက်တော့ဝေဒနာကွာကငါနဲ့မရောစီပါနဲ့မှန်ပါဗျာဒိဋ္ဌိနဲ့မရောစီနဲ့မိစ္ဆာဒိဋ္ဌိနဲ့မရောစီနဲ့တမာဒိဋ္ဌိနဲ့ကြည့်လိုက်စမ်းပါဆိုတော့ဖြစ်ဖြစ်ပြီးပြတ်တာပဲသူမြင်လိုက်တော့မှန်ပါဗျာဒါတွေမြင်ပြီးဒါတွေရှုပြီးဒီကံလာသိလိုက်တော့ဒကာရမတို့သုံးမဲ့ကိုရတယ်သုံးမဲ့သုံးဖို့ရတယ် ဒါနဲ့ရှင်အနာသွားလျှောက်တော့ရှင်အနာထူးတဲ့ကြောင့်ထူးမှာပေါ့ကဘုရားကအနာဂံတည်သွားတယ်လို့ထောက်ခံရပေးလိုက်နော်အဲ့တော့ကွာတဲ့အကြောင်းပြုပြီးဒီကလာမင်းတို့လည်းငါတော့ဖြင့်ဘဂုဏအကြောင်းပြုပြီးအကြောင်းကလည်းပေါ်လာတော့မင်းတို့ငါဆုံးမကြရအကွက်ကျုံလာပြီကဲဒိဋ္ဌတ်တွေရောတန်ဃာတွေရောစုကြည်သိနည်းတယ်မယ်ဒကာဓမ္မတို့ဘာသက်မှာလဲ သိပြီပဲဗျာပါဇက်ဖွင့်လိုက်လို့ရှင်သေတယ်လို့ထင်ကြတာပဲသင်ရအောင်မလားလို့ဆိုအဲ့ဒါကအယူသိသိတာရိပ်ပြီဗလားအဲ့ဒီသေနီးမဟုတ်ပါဘူးတဲ့ဓမ္မတို့သေကံနီးမှာအနာဂံဖြစ်နိုင်တဲ့နီးသေကံနီးမှာယန္တာဖြစ်နိုင်တဲ့နီးဒါကိုသင်မပြောတာရိပ်ပြီဗလားသေတာခဲခဲရေထဲဆန်းလိုက်သေတာပဲဆိုတာမျိုးအောက်မနေနဲ့ဦး ကောင်းပြီဒါဖြင့်တရားဓမ္မတို့သေနီးသင်မဲ့ဆိုပြီးဘုရားသခင်ကရမေကြီးကတန်ခါးရေးစုရန်နေခေါ်ပြီးကြလားဟောတယ်သေနီးกว่า6မျိုးရှိတယ်တရားဓမ္မတို့သေနီးဘယ်မျိုးလဲ6မျိုး6မျိုးမှာတဲ့ဥဒုဇဉ်အတွက်မှာ3မျိုးအရိယာအထက်အရိယာဒီအနာဂတ်အထက်ကပုဂ္ဂိုလ်များမှာ3မျိုးတို့တော့အနာဂတ်အထက်ပုဂ္ဂိုလ်3မျိုးကိုဥပါဒံဘုန်းကြီးမဟောတော့ပါဘူးဘာမှပူဇော်ရှိတာမဟုတ်ပဲသူတို့ကကိစ္စပြီးပြီးသားတွေ ဆိုတော့ဘုရားဆိုတော့ချွင်းချက်မရှိဟောရတာပေါ့ဗျာဘုန်းကြီးတို့ကတော့ဥဒုဇင်သေနီသုံးမျိုးဟောပြမှန်ပါဥဒုဇင်သေနီသုံးမျိုးကကွာတဲ့ဒီတော်နန္ဒာနဲ့ကွာအာလုံးသောပိဋကတ်တို့တဲ့ဖကုဏသေးတာဟုသေချာချာမင်းတို့လည်းကိုယ်တိုင်မြင်ကြရပြီသွားကြည့်အလောင်းကိုဘယ်မှမချုပ်ဘူးဆိုတာလည်းသိရပြီအဲ့တော့ ဒီလိုသူကငကိုယ်တော့ကတက္ကရာတိမပြုတ်ဖဲနဲ့နေတယ်ကွဝေဒနာနဲ့ငါနဲ့ရောနေတယ်ဆိုတော့ဝေဒနာအတ္တတော်သမနုပသတိဆိုတဲ့ရင်တက္ကရာတိပြုတ်ပါရလားပြုတ်ပါပါဘုရားလာဖြုတ်ပေးလိုက်တဲ့အခါကျတော့ကိုတဲ့အတ္တကအနတ္တဖြစ်မသွားဘူးလားဖြစ်သွားပါဘူးဖြစ်သွားတဲ့အတွက်တဲ့သူသင်္နေကမှန်သွားတယ်ဝေဒနာပိုင်းခြားပြီးဒီကလာတိသွားသောကြောင့်သူမသေးခင်မှအာသောသူနဲ့ဆိုင်ရာအောက်အာသောရအကုန်ကုန်တယ်ကုန်ဘူးလားကုန်ပါဗျာဒိဋ္ဌရမေနာသွား ကာယကဗေဒဓမ္မထောတယ်ကာယကခန္ဓာကိုယ်ဗေဒပြည့်တယ်ပြတ်သောခန္ဓာသောဝေဒကုထိုယန္တပုဂ္ဂိုလ်သည်ထိုအနာဂံပုဂ္ဂိုလ်သည်ဓမ္မထောနိဗ္ဗာန်၌တည်သည်ဟောတည်ဖြစ်နိဗ္ဗာန်ရောက်မယ်တဲ့ဝအောင်ရှင်းရှင်းပါဘူး။ဒါလူတိုင်းနဲ့မဆက်ဆံဘူးလားဆက်ဆံဘူး။ဆက်ဆံပါဘူး။အကုန်ဆက်ဆံတယ်ဒီထဲမှာချွင်းချက်ပေးလို့ဘယ်သူမှမရဘူး။ရပါမလား။မရပါဘူး။ခင်ဗျားတို့ကအသက်တရားရှိရပါလေဆိုတရားတွေ့တော့သေဖို့ပါတာပဲ။ 120ကျရပါလေဆိုတော့ဗော120ပြည့်တော့သေဖို့ပါလာတာပဲဟုတ်ဘူးလားအဲ့ဒါခင်ဗျားတို့တောင်းတဲ့စုထဲမှာအသေးမပါတဲ့စုရှိရလားရှိပါဘူး။ဘာဖြစ်ရပါလဲဆိုလို့ရှိရင်ဖြင့်အသေးပါမှကြီးမှဘာမှမဖြစ်ရပါလို့ဆိုရင်အသေးမပါဘူး။ရှင်းမလား။ဘာဖြစ်ရပါလဲဆိုရင်သိပါပါကဲခင်ဗျာဘာများဘာဖြစ်ရှင်သေးတော့ဟာခင်ဗျာကမှပါကုန်တာငါကအတော်ဖြစ်ရှင်တယ်လို့ပြေငါကအဖြစ်ရှင်တယ် ဒီသားနဲ့ဒီသမီးနဲ့ဟုတ်လားအဲငှက်ပြတာတော့တကိုင်းနဲ့ဖြစ်ရပါလို့ခင်ဗျားတို့ကတကူကငကူအဖြစ်ကြီးပဲဟုတ်ပါလားအဲ့ဒီအဖြစ်တည်းပါပါလားအတိပါပါဖြစ်တယ်ဖြစ်ရှိလို့ရှင်ပြည့်ရှိမှာဟုတ်အဖြစ်တည်းပါပါလားအတိပါပါအဲ့ဒီအသေးတွေကလည်းခင်ဗျားတို့ကဆုရှိကြီးနဲ့ဘဝတိုင်းကလည်းမှားလာတာတွေကဆိုတော့မှားချက်ကဥပအောင်ဘလောက်များပြုံးပေးရင် မရနိုင်ဘူးမရနိုင်တာတခါတည်းဖြစ်ရမယ်ဆိုတာဒီမဲ့ရမှာဖြစ်လို့ရမမဲ့ရရင်တော့ကဲဒီဃာရမတို့ဘုရားသခင်ကိုရမကြီးကပုရုဇဉ်မှာကွာတဲ့သေကံဤမှအနာဂံဖြစ်ခြင်းလို့ရှိရင်သုံးမျိုးရှိတယ်ကွာငါဘုရားတရားနာရလို့ခေါင်းငါပြောတဲ့ဝေဒနာနဲ့ငါနဲ့မရောတဲ့တရားမျိုးကိုနာရလို့ရှိရင်လေ ဒါသောတာပန်တရားကအနာဂံကြောင့်ဖြစ်နေတဘောကြသေကဏီသေကဏီမှာဟာဒီလိုမှငါဘုရားလည်းပြိနိဗ္ဗာန်ဆောင်တော်ပြီဆိုတော့ငါဘုရားဤတပိသားဖြစ်တဲ့ပုဂ္ဂိုလ်ကဝေဒနာနဲ့ငါနဲ့မရောတဲ့တရားမျိုးကိုသာနာကြည့်သဘောကျဒီလိုဆိုလို့ရှိရင်လေသေကံဒီမှာသောတာပန်တရားကအနာဂံဖြစ်နိုင်တယ်နှမျိုးရှိသွားပြီနော်ဘုရားဟောလို့ဖြစ်စေဘုရားဤတပိသားကဝေဒနာနဲ့ငါနဲ့မရောတဲ့တရားကိုဟောသည်ဖြစ်စေဘယ်နှမျိုးရှိသွား ဒီလိုမှဘုရားနဲ့လည်းမကြုံဟောတတ်တဲ့ဆရာသမားနဲ့လည်းမကြုံဘယ်နဲ့မြန်တရားပါမတော့လို့မေးလို့ရှိရင်ဖြင့်ခုလိုနာထားတဲ့တရားကိုဒကာဓမ္မတွေကကိုယ့်အကူနှလုံးသွင်းပြီးဖြစ်ပြရှုသိလိုက်ပါရှင်းမလားရှင်းပါပြီဖြစ်ပြရှုသိလိုက်တော့ဝိညာဉ်နဲ့ငါနဲ့ရောသေးလားရောအဲ့ဒီလိုသိသွားလို့ရှိရင်လေသေတာနဲ့သေမှာမသေးခင် တခါတည်းအာသောကုံနဲ့သတ္တဗန္တရာအနာဂံဖြစ်ပါတယ်ကွာကိုယ့်ဟာကိုရှုသေးလေရတယ်ဘယ်နှချက်ပါလဲဘုရားတရားနာဝေဒနာနဲ့ငါနဲ့မရောတဲ့တရားနာနာရ၍တော်၎င်းရှင်းမလားရှင်းပါပြီအနဘယိတိသာလိမ္မာသောတိသားများနဲ့တက္ကရီတိဖြုတ်အောင်ဟောနိုင်တဲ့ဆရာသမားဘယိတိသားများနဲ့တွေ့လို့အဲ့ဒီတရားကိုနားနေရရတော်၎င်းဒီလိုမှဒီလိုနဲ့ဒီပုဂ္ဂိုလ်နှစ်ပါးကို မတွေ့တော့ဘူးဆိုရင်ကိုယ့်ဟာကိုယ်ရှုပွားပြီးဒီကလာဒါလည်းဒီလိုနာဟုတဲ့တရားရှိမှနော်မှန်ပါဗျာဒီဖြုတ်တဲ့တရားနာဘူးမှမှန်ပါဗျာဟိုခေါင်းကပန်းလေးအောင်မွေပါလားညောင်ရိုးလေးအောင်မွေပါလားလုံးမနေနဲ့အဲ့ဒါတလောက်မဟုတ်ဘူးရိမ့်မိဗလားအဲ့ဒါကတော့ဓာတ်ပြေသူတိလောက်ခက်သူကျေးဇူးများတကယ်လို့စွဲတော့ပေါ့ဒီဟာကတော့ဒီလိုမဟုတ်ဘူးတဲ့ဝေဒနာနိရောဓဖြစ်သောကြောင့်တဏှာနိရောဓဒိဋ္ဌိနိရောဓဝိဇ္ဇာနိရောဓသွားဖြစ်မှန်ပါ သဘောကျသူကတော့နေရာတော့မလဲဘူးလားဒါပြန်ဟိုဟာတွေကနေရာတော့မလဲဘူးတဲ့ဒကာဓမ္မတို့ကောင်းကောင်းသဘောကျကောင်းပြီဒါဖြင့်သိနိဗ္ဗာန်မျိုးတို့ဘုရားကဟောတဲ့ဝေဒနာနဲ့ငါနဲ့မရောတဲ့တရားကိုနာပြီးကိုယ်ရှိဘွားတရားတော်၎င်းဘုရားဤတပည့်သားများကဝေဒနာနဲ့ငါနဲ့မရောတဲ့တရားကိုဖြစ်ဖြစ်ရှုတတ်တဲ့တရားကို နာပြီးကိုယ်ကရှုပွားပြီးတရားခဲ့တော်လကောင်းနှမျိုးတော့တို့ဒီမဟုတ်ဒီနာဟောမဲ့လူဓမ္မနှစ်ပါးစလုံးမရှိဘူးကိုကိုယ်တိုင်ဖြစ်ပြရှုပြီးဒီကလာဝေဒနာနဲ့ငါနဲ့မရောတဲ့အလုတ်ကိုလုတ်ပြီးတရားခဲ့တော်လကောင်းသောတာပန်သရကအနာဂံသေးဖကုဏသေးသေးမယ်စိတ်သာချပြီတော့သဘောကျလားဒါရင်ဩတို့ဆရာဘုန်းကြီးကဘာသင်ပါလိမ့်မလို့ဆိုတာရိပ်မိကြဘာသင်တော့ ရှင်းမလားကောင်းသောသေနည်းသင်တယ်လို့မှတ်လိုက်ရှင်းမလားဒီပြန်ခင်ဗျားတို့ငကူကပေမဲ့သေနည်းကတော့ဖြင့်ပါဆွဲလို့သမီးဆွဲရှိတဲ့ပစ္စည်းလေးဆွဲ၍ဟုတ်လားအဲ့ဒီသေနည်းတွေသေမှာဆိုးလို့အဲ့ဒါတွေကတော့သေရင်ပြိတ္တာပဲကြည့်ဥပါတယ်ဘုရားမှန်ပါဗျာသဘောကျဒါကြောင့်ဘုရားခင်ကိုရမကြီးဒီသေနည်း6မျိုးမှာပုရိသေသေနည်း3မျိုးဟောလိုက်မှန်ပါဗျာကျန်တဲ့3မျိုးကတော့ အနာဂံတိဝိဒပုဂ္ဂိုလ်မှာဒီတိုင်းဘုရားတရားအနာနာရသောကောင်းသူအနာဂံတိဝိဒသူ့တော့မလိုပါဘူးဗျာဟုတ်ဘူးလားမလိုမဟုတ်ဟောရတဲ့ပုဂ္ဂိုလ်ဘုရားဝိဒနာရှိသောကောင်းကိုယ်ကကိုယ်ဆင်းရဲသောကောင်းအဲ့ဒီပုဂ္ဂိုလ်ကတော့ယန္တာဖြစ်တယ်သဘောကျရှင်းနပ်ပလားဒါပြန်ဃာရမတို့တရားနာဖို့ဘုရားကလည်းမရှိတော့ပါဘူးသဘောကျအဲတက်နံပါတ်ကလည်းလွတ်သွားပြီနင့်နံပါတ်ဆိုတာကလည်းခင်ဗျားတို့ကဖြတ်ခနဲ့သိခြင်းသေးတာမျိုး ဒီလိုဆရာလျှောက်ရှာလို့တွေ့ရင်မှတွေ့မှာဘူးသေမာကဘယ်သူမှအချိန်သိကြတာမဟုတ်ပါဘူးသေမာတော့သိတယ်ဒီထက်တရားဓမ္မတွေချိန်သိတဲ့တရားဓမ္မတယောက်မှမပါဘူးပါကြသေမာတော့မသိဘူးလားအချိန်တော့သိရလားမသိပါဘူးအာအချိန်မှမသိတဲ့ပုဂ္ဂိုလ်ကပြောဟောမပုဂ္ဂိုလ်ရှာမထားပဲဘူးရှာထားနိုင်ပါ့မလားအချိန်သိရင်တော့ဟုတ်သားပေါ့ဘုရားအချိန်မှမသိတဲ့ပုဂ္ဂိုလ်တွေဖြစ်နေတော့ဟောမပုဂ္ဂိုလ်ရှာထားနိုင်မှာရှာနိုင်ပါဘူးအဲ့ဒီတော့ပထမအချက်လည်းကျွတ်တို့မိဖို့မမြင်ဘူးခရရတယ်မရှိဘူး ဒုတိယအချက်ကလည်းခင်ဗျားတို့ကအသေးကအချိန်မသိတဲ့အတွက်ဒုတိယပုဂ္ဂိုလ်နဲ့တွေ့ကိုမမြင်ဘူးရိမ့်မိဗလားအဲ့တော့ကိုညာနဲ့ကိုဝေဒနာဟာဖြစ်ပြတဲ့ဒါပဲတွေ့ဖို့တခုပဲမြင်တယ်သဘောကျဒါဖြင့်ဒကာဓမ္မတို့ဘယ်နည်းအကောင်းဆုံးတုံးဆိုတာကိုယ့်အတွက်မှာဖြင့်ဝေဘံပါတော့ဆိုတော့သုံးနည်းအကောင်းဆုံးနံပါတ်3အကောင်းဆုံးဘယ်လိုဆုံးရချင်နံပါတ်3အကောင်းဆုံးပဲဆိုတာတော့ခန္ဓာနဲ့ ဝေဒနာခန္ဓာနဲ့ညာနဲ့သာတွဲလိုက်မှန်ပါဘူးရှင်းမလားရှင်းပါပြီဘာနဲ့ပါတွဲကြဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်ပြနေညာမဲ့နဲ့သာတွဲလိုက်တွဲပြီးဒီတိုင်းသာဒကာဓမ္မတွေကရှုနေလို့ရှိရင်မသေးရင်ကိုကဝေဒနာနိရောဓတဏှာနိရောဓဖြစ် ယ်နဲ့ဆိုကြမလဲဝေဒနာရောဓာဝေဒနာရောဓာဆိုတော့ဝေဒနာမှမဟုတ်တော့ပဲဝေဒနာကဖြစ်ပြက်ဆိုတော့ချုပ်မသွားသေးဘူးလားချုပ်သွားတယ်အဲ့တော့ဝေဒနာကချုပ်သွားတော့ဝေဒနာမှမရှိပဲနဲ့ဒီကနောက်ကတဏှာပေါ်ခြင်းတော့ပေါ်ပါဘူးဘယ်ပေါ်နေမှဒီမက်ကလည်းဖြတ်ထားတယ်ဝေဒနာချုပ်ပြက်ကိုရှုထားတော့မက်ကလည်းဖြတ်ပြီးသားဖြစ်နေတာဝေဒနာနိရောဓတဏှာနိရောဓမဖြစ်ဘူးလားဖြစ်ပါတယ်တဏှာနိရောဓဖြစ်တယ်ကဒကာတော်ကတဏှာနိရောဓလဲနိဗ္ဗာန်နာမှန်ပါပါသူနိဗ္ဗာန်နဲ့သူပေါ့ဗျာသောတာပန်ဒီမှာပြင်သောတာပန်နိဗ္ဗာန်နဲ့ရတယ်ရှင်းမလားရှင်းပါ ကဲဝေဒနာဖြစ်ပြရှုပြီးသေးတော့ဝေဒနာဖြစ်ပြပြတ်သွားတယ်ဆိုတော့ဝေဒနာချုပ်သွားတာပဲမဟုတ်လားချုပ်ပါပါဘူးဂရိကဒိဋ္ဌိနေရောတော့ကောင်းဖြစ်ဘူးလားဖြစ်ပါဘူးဖြစ်မှာပဲဒီမက်ကဒိဋ္ဌိသာထားပြန်မှန်ပါဘူးသဘောကျကြမှန်ပါဘူးဟောတော်တော်ရေးကြည့်လို့ဒီဥစ္စာဆွေးဆွေးနေနေပြောနေတာမှန်ပါဗျာကောင်းပြီဒါဖြင့်ဒီဝေဒနာကိုဖြစ်တာနဲ့ပြတ်တာပဲလို့သိနေတဲ့ဒီထက်သမာဓိကြီးဝင်လာတော့သမာဓိကြီးဆိုတော့ဝိဇ္ဇာမဟုတ်လားမှန်ပါဘူးဝိဇ္ဇာဒီထက်ဝင်နေတဲ့နောက်က အဝိဇ္ဇာကလာခြင်းလို့မလာနိုင်တော့မလာနိုင်တော့တမာရိဓိဝိဇ္ဇာကလည်းဝိဇ္ဇာတတ်ထားတယ်သဘောကျကမိစ္ဆာရိဓိလည်းတတ်ထားတယ်တဏှာလည်းတတ်ထားတယ်ဆိုတော့ဩဒါဖြင့်ဒကာဓမ္မတို့ပရိစ္ဆာသမုပ္ပါအောက်တတရာသွားမယ်ပရိစ္ဆာသမုပ္ပါကအကုန်ပြဘယ်လိုဆိုကြပါအဲအောက်တန္တရာသွားမဲ့ပြိဿသမုပ္ပါကအကုန်ပြတ်တည်ဖြစ်လေတော့ကြောင်းတဲ့ဒီပုဂ္ဂိုလ်ဟာအနာဂံတည်သွားတယ်တဲ့အထက်သာသွားတော့တယ် သဘောကျအထက်သာသွားတယ်ဆိုတော့ကောင်းအောင်သိကြပါလားသိကြပါဘူးအဲ့တော့တစ်ကိုလည်းခမရတော့မမျောလင်းနဲ့ဘုရားပြိဋိဘံဇံတော်ပြီနှစ်ကိုလည်းမမျောလင်းနဲ့ဘာကြောင့်လို့ခမရတို့သိချင်မသိလို့တပည့်ကြတစ်ပါလို့မမျောရတာဘုရားမရှိတော့ဘုရားကဟောခဲ့ဒီကနေ့လာဟောခဲ့လို့ကိုယ်ကနှောင်းခွင့်လဲဒါအနာဂတ်ဒီနေမှာလေလို့ဟောတာကိုအဲ့တော့အဲ့ဒီတင့်နံပါတ်ကလည်းမျောလင်းချက်ကုန်ပါပြီနင့်နံပါတ်ကလည်းဘယ်လိုစဉ်းစားကြမလဲ ကိုမသူမချိန်ကိုမမသိပဲနဲ့ဥစ္စာပဲတရားဓမ္မတွေကဟာတို့ဖြင့်တို့ဘုန်းကြီးပင့်ထားမယ်တို့ဆရာပင့်ထားမယ်ဆိုလို့ရှိရင်သိသိရင်တော့ဟုတ်သားပေါ့မှန်ပါဘူးဘယ်သူမှသိတာမဟုတ်ဘူးမှန်ပါဘူးတပည့်ကြအဲ့တော့ကိုတဲ့သင်္နံပါလည်းခင်ဗျားတို့အာမကုန်နေတယ်မှန်ပါဘူးဥပါဘူးကိုလိုတော့တဲ့ပါတဲ့ပါဘာကြောင့်မတဲ့တာ သိတင်သိတဲ့ပုဂ္ဂိုလ်ဒီတည်းမရူပါကြဟိုသိခြင်းသာသိလို့ရှိရင်ခမည်းတော်ရှိတဲ့လက်ဝက်လက်စားတွေတဖရားတောင်ချက်ချင်းတည်းရဲ့သိခြင်းသိမယ်ဆိုလို့ရှိရင်ဘုရုဘဝမထားဘူးရုံးစားလို့တော့မပေးတော့ဘူးမလားဘူးလားအဲ့ဒါမသိတာနဲ့တော်ရနဲ့သိနိုင်သေးမှမထင်ပါဘူးတော်ရနဲ့သိနိုင်သေးတယ်တော်ရကြခေါင်းနဲ့ရောက်တော့တော်ရနဲ့မသိနိုင်သေးဘူးလေကြာ အဲ့ဒီလိုဖြစ်နေတာဒကာဓမ္မတွေကရိပ်မိဗလားခင်ဗျားတို့ကသတ္တရဒိဋ္ဌိကသိမ့်များတာခိုင်လဲဥမဲ့မြဲလဲဥမဲ့ဆိုတော့ဥပအောင်မြည်ဘူးလားမြည်ပါဗျာအဲ့တော့ကိုယ်ချိန်ကကိုသိရလားကဲမသိတော့ဒုတိယချက်လဲအာကိုလို့တော်ပါတော်ပါဗျာဒါဖြင့်ဘာအာကိုကြသုံးနံပါတ်သုံးနံပါတ်ကတော့မိမိတဏ္ဍာရှိတဲ့ဝေဒနာကိုမိမိညာနဲ့သာဖြစ်ဖြစ်ရှုမှန်ပါပါမိမိတဏ္ဍာဖြစ်တဲ့ဝေဒနာကိုမိမိညာနဲ့ဖြစ်ဖြစ်ရှုပြီးသိလိုက်ပါတဲ့ ဘယ်ကြောင့်ဖြစ်နိုင်တယ်တော့နာဂံပါဘယ်သောတာပန်လည်းဖြစ်နိုင်တယ်သရဂံလည်းဖြစ်နိုင်တယ်အလွန်ဆုံးအနာဂံဖြစ်နိုင်ဒါဘုလိုရှင်သိရင်ပေါ့ဗျာအနာဂံသိလို့ရှိရင်ရဟနာဖြစ်နိုင်ဒီသုံးချက်နဲ့ကြုံလို့ရှိရင်အဲ့ဒါအင်္ဂုတ်ထုပြင်စင်ကနေကအင်္ဂုတ်ထုမှာသေသေးချာချာဖရာကိုယ်တော်ရင်ဖက်ကုဏအကြောင်းပြုပြီးရှင်အနန္ဒမသေးတော့မှစိုးရကွာဆိုပြီးသေချာဟောတာပဲဆိုတော့ဓမ္မတို့ အမှန်အဖို့တန်တဲ့အိဗေဟာရှင်းတော့ရှင်းတော့ပါဗျာ။ကောင်းပြီမသိခင်ကအာရောကုန်တယ်။မှန်ပါဗျာ။မသိခင်ကမဲဝင်ထားတဲ့တွေ့ဥပါရင်ဘာကုန်နေ။အာရောကုန်ပါဗျာ။အဲအောက်တန်တရာသွားမှအာသွားတယ်ဘယ်နဲ့နေတော့။ဟုတ်ပါဗျာ။ဟောတာဖြင့်တို့ဒီကားလို့ရှင်ငါသေးပဲအမြရောက်မှာတော့တို့ဘာမှတွေးမနေနဲ့တဲ့အောက်တန္တရာသွားတဲ့အာသဝကိုရင်အောက်တန္တရာမရောက်တာပဲမှန်ပါဗျာရှင်းမလားရှင်းပါဒါဖြင့်အောက်တန္တရာဤပရိစ္ဆေသမုပ္ပါအနာကအကြောင်းတွေကို ဒကာသစ်တို့ကိုမြတ်ရှိလို့မက်ကဖြတ်ချင်မှန်ပါဗျာဖြတ်ဘူးလားဖြတ်ပါဗျာအနာကအကြောင်းကိုလေမှန်ပါဗျာရှုရှုနေတဲ့ပုဂ္ဂိုလ်မှာအနာကအကြောင်းပဲနေနေတော့ပြတ်ပြတ်ပြတ်နေတာပဲအဲဒီပြတ်နေတဲ့ပုဂ္ဂိုလ်ဆိုတော့ဘာဘူးရရှိသေးတယ်မရှိပါဘူးကောင်းပြီဒါဖြင့်ဒကာဓမ္မတို့အမတန်နေရကြတယ်သိချင်းကောင်းတယ်မှန်ပါဗျာတပည့်ကြတချို့ကြတယ်လေအင်းသားလေးခေါ်ပြီးပါအောင်ပြည်ကြီးလေးအဆက်ရှိသသုံးပုံပုံပြီးဒီကလာအန္တရာယ်အကျုပ်တဲ့တချို့ဖို့ ။အဲကျန်လာရဝရူရီယူကြ။အဲ့ဒါလည်းမကောင်းသေးဘူး။မှန်ပါဗျာ။ဘုရားလည်းခင်ဗျားတို့ကတော့သတိရရှာတယ်။သတိရရှာတယ်မျိုးလုံးလုံးမေ့တာဗျ။သတိတာရတာသူကဘုံတပုံကဘာတော့ဆိုတော့ကတာဖို့တာခင်မုန်းဖို့ဒီတပုံကသူသေးတဲ့ခါမှာလှလပါပါချဖို့ဒီလေးပဲဒါရှိတယ်သူကညံတော့မပါဘူးဟိုကမ္မတက္ကတနဲ့သေသွားတယ်ကမ္မတက္ကတရသခင်နဲ့တဏှာရဲ့အဲ့တော့ဘုရားဓမ္မတို့ နန်းတော်အိမ်တော်ဆင်ပြီးတော့ဖြစ်အောင်ပဲရှိမှာမဖြစ်ပဲဘူးလားနန်းတော်အိမ်တော်မှာဆင်ပြီးတော့ဖြစ်ရတယ်ဆိုတော့တော်တော့တော်သေးတာပေါ့တော်တယ်ဆင်ရင်နဲ့စားရင်ဟုတ်ဘူးလားအဲ့ဒါဆင်ပြီးတော့ကတိလိษံနန်းတော်အိမ်တော်မှာဖြစ်ရတာကခုနကဒါကျုပ်တည်တဲ့အခါကျတော့ရှင်မตาချဖို့ဆိုတဲ့ကုသိုလ်လေးကတဝက်သွားရှုပြီနန်းတော်သွားရှုပြီသားတဲ့သမီးတဲ့ခင်ဗျာကဆင်ပြီးတော့သွားဖြစ်ရင်းပြီလားဒါဖြင့် နန္ဒအိမ်တော်ရှင်မြတော်ဖြစ်တဲ့အသေးမျိုးတော့မကောင်းပါဘူးကောင်းပါမလားရှင်းရှင်းကောင်းပါလေရှင်းရှင်းကောင်းပါလေဓမ္မတော့ဘုရုရှင်မြတော်ဖြစ်ရတာဖြစ်ဖြစ်သူကြောပေါ်တော့တင်းအစိခံရမှာပဲဟုတ်ဘူးလားအဲ့ဒါရှင်မြတော်နဲ့ဥပကျေနပ်ပလားကျေနပ်ပါဘူးမကျေနပ်ဘူးတော်သေးတာပေါ့ဗျာဖြစ်ချင်းဖြစ်အဲ့ဒါလေးကတော်သေးရဲ့ဆိုရင်တော့ခင်ဗျားတို့ခက်ပကောဒါပြန်ဓမ္မတော့သင်္နိဗ္ဗာန်မျိုးပါလေ ဘုရားတရားနာပြီးကိုယ်တိုင်ကိုယ်အသေးရခဲ့တော့လဲဒကာဓမ္မတို့သောတာပန်သရကနာကဖြစ်နိုင်မှန်ပါဘူးဘုရားဣတိပိတာကတက္ကရာဖြုတ်တတ်တဲ့ဘုရားဣတိပိတာတရားကိုနာ၍ကိုယ်တိုင်ပွားများသိခဲ့ရတော့လဲသောတာပန်သရကအနာဂတ်ဖြစ်နိုင်ပါလေရှင်းမလားရှင်းပါပြီဟာဒီလိုမှမဟုတ်တော့ဘူးဆိုလို့ရှိရင်ကိုနာထားတဲ့ဝေဒနာရှုပြီးသိကြတယ်ဆရာသမားကမှားထားတယ်အဲ့ဒီမှားထားတာလေးကိုခင်ဗျားတို့ရှုပွားပြီးဒီကလာ သေကြလို့ရှိရင်လေတဲ့သောတာပန်တရားကအနာဂံဖြစ်နိုင်တယ်ဆိုပြီးသုံးပြီးဟောတယ်မှန်ပါဗျာစက္ကနိဗ္ဗာန်အင်္ဂုတ္တပုရုဇဉ်အတွက်3မျိုးအနာဂံအတွက်က3မျိုးပေါင်းလိုက်တော့6မျိုးတို့တော့အနာဂံအတွက်ဥပအောင်တို့ကကျွတ်တို့နဲ့ဘာမှမဆိုင်ဘူးဘာမှမဆိုင်တဲ့အတွက်ကျွတ်တို့တာကိုလေးစားစရာလဲဘာလို့သေးတော့မလိုပါဘူးအဲ့တော့ဒကာရမတို့ဒီသေနည်း3မျိုးသည်အမတန်ရေးကြည့်တယ်လို့ဆိုပြီးဘုရားခင်ကိုရမကြီးကဒုက္ခဖွင့်ဟောတာလို့မှတ် အရေးမကြီးတာကိုမပြုံးတော့မပြုံးဘူးလို့ခဏခဏပြောဘူးလားအရေးမကြီးတဲ့အလုပ်ဆိုလို့ရှိရင်ဘုရားကအတန်ထွက်ရမှာဝေးလို့ပြုံးပြုံတော့မပြုံးဘူးပြုံးလာလို့ရှိတာတော့မှကဲတင်မြန်လို့မှားထုတ်ဖို့ပြောလို့ရှိရင်ဖြင့်အထောက်ညောင်းနိုင်တဲ့အလုပ်ကိုထုတ်ပြောပြောတာလို့မှားဒါဖြင့်ဓမ္မတို့နေရကြဗလားတဲ့ကောင်းကောင်းသေးရဗလားကောင်းကောင်းသေးရပါအဲ့တော့ကိုစုတုံးပြည့်ထားတာရေးကနေပြီးတဲ့ကာလ နောက်ထပ်အသေးတွေတောင်းထားရကလည်းခင်ဗျားတို့ကတုနေသေးမှန်ပါဗျာနောက်ထပ်အသေးတောင်းထားရကတုနေသေးပါဗျာဒီသားဒီနေဒီမီးဒီမင်းနဲ့နိဗ္ဗာန်မမီစัจ जा ဆိုတဲ့ဥစ္စာကနိဗ္ဗာန်ကလည်းဘယ်နေမှမတူဘူးသဘောကျလားနိဗ္ဗာန်ကဘယ်နေမှမသိဘူးနိဗ္ဗာန်လည်းသူမသိဘဲနဲ့ဒီစัจ जा ကိုပြောထားတဲ့ဥစ္စာကဒါမရှိတဲ့နေရာအကျယ်လေးဟာသူ့ဟာကြီးပဲဖြစ်မှန်ပါဗျာဟုတ်ဘူးလားနိဗ္ဗာန်လည်းသူမြင်ရမမြင်ရသေးတော့ဘူးတရားတော်ကနိဗ္ဗာန်မှန်ပြီစัจ जा ဒီသားဒီမီးနဲ့ဆိုတဲ့ခင်ဗျားတို့ဤ တဏှာဤခိုင်းစေတိုင်းလှုပ်ထားတဲ့ဝစီကံတဏှာခိုင်းစေတိုင်းလှုပ်ထားတဲ့ဝစီကံတဏှာကဒီသတိသမီးလေးတွေဟာနဲ့အနံကျေးဇူးများတာတွေနင်းနဲ့ပါရမီဖြည့်ပဲ့တည်ဟာတဏှာဝင်ဟောတာရင်းနေလားတဏှာပဲလို့ဟောတော့ဒီသားတွေသမီးလေးတွေနဲ့ရင်သွေးလေးတွေနဲ့ပါရမီဖြည့်ပဲ့ကလေးတွေနဲ့ဩဇာမင်းစားလေးတွေနဲ့ဆေးပမိကလေးတွေတဏှာသိခေါ်ထားတယ်ဟုတ်ဘူးလားဟုတ်ပါဘူးအဲ့ဒီဟောတဲ့အခါကျတော့ဒီကဒိဋ္ဌိဓမ္မကလည်းဩ ဒါကြောင့်ငါငါမခင်တော်ပါမလားဒိဋ္ဌိဓမ္မကမလားဘူးလားလားရိပ်မိဗလားအဲ့ဒါတဏှာရရှိရတရားဟောကောင်းတော့ဒီဒိဋ္ဌိကနောက်ကလိုက်ခွေရဆင်းသင်းဖြစ်နေတယ်ငါဒီတယောက်တည်းရှိတာဒီတယောက်ကလေးပဲမှမလိမ္မာလို့တတိယရင်သွားခဲ့တော့မခက်ဘူးလားဆိုပြီးဒိဋ္ဌိကလည်းဥပအောင်တခါတည်းလာတော့မလာဘူးလားအဲ့တော့ဒိဋ္ဌိတဏှာတွေကလည်းဆိုလို့ရှိရင် ဘုန်းကြီးတို့တဲ့အပြောဟောတန်တယ်လို့အောက်မေ့ပါဘုန်းကြီးတို့ကပြောတန်တယ်ဆိုတော့ဘုန်းကြီးကတနေ့မှတနာကြီးပြောတာသူကအချိန်နဲ့ထမင်းစားပြန်လဲဒီဒီကလေးနဲ့ဒီခမွန်းနဲ့အဲလည်းပဲတော့ပြန်တော့ဒီစီးပွားရှာနေပြန်တော့ဘုသူ့ကိုသူတို့ကိုဘောကျွတ်တော့ကြီးပါပြီ ဒီတိုင်းမှမလာဘူးလားသူတို့နဲ့ခွဲနေတဲ့အချိန်ကိုပါသေးလားအဲ့တော့ဓမ္မတို့ဒီတဏှာလေးဒီနဲ့ခွဲနေတဲ့အချိန်မပါဘူးဆိုတာသိကြပါလားသိကြပါဘူးအဲ့ဒါသူတို့ကအတွင်းသူအတွင်းသားဖြစ်နေခင်ဗျားတို့ကိုဖျားရောက်နေတာဘုန်းကြီးတို့ကပြင်ဘက်ကနေပြီးကြလားဝလုံးရှင်နေရမ်းနေတာသိမိကြလားသူတို့ကဘယ်လိုနေတော့သူတို့ကအတွင်းသူအတွင်းသားဗျအဲ့တော့ဟိုးအတွင်းနဲ့ပြင်ဆိုလို့ရှိရင်တော့ဖြင့်ကြည်ချင်းကြီးလိုက်နာရင်လိုက်နာအတွင်းလူလိုက်နာမှာမတတ်နိုင်ဘူး ပေါ်ပြီတော့တရားပါရင်းပြီလားဒါဖြင့်ခင်ဗျားတို့ဒီတွန်းလူကိုဘုရားခင်ကိုရမေကြီးကလည်းသူသားယောက်ျားနှိမ့်ဆက်သမားလို့ဆိုတာသေချာမဟုတ်ဘူးလားဟုတ်ပါဘူးအဲ့ဒီကဲတော့ဟောတာပါအတန်းနဲ့ခင်ဗျားတို့ကလည်းသူတို့ကြောင့်တန်ត្រာရှည်တယ်ဆိုတာလေဒီမှာမပြတ်လို့ရှိရင်ရှည်နေတာဘုန်းကြီးသေချာပေါ်ပေါ်ပြောတယ်ပြောဘူးလားဗျဒီမက်ကမဝင်သူတို့ကြောင့်ရှည်တာမဟုတ်လားဟောဒီဒါနာလေးလို့ဒါနာကဘာမှတန်ត្រာမရှိဘူး ဟောဒီဒါနဆူတော်ကြီးကဆူတော်တဏှာနဲ့ရှည်ချလိုက်တယ်ဒါနလူတော်ကတော့နိဗ္ဗာန်အပိစယောဟောတုမလာဘူးလားမှန်ပါပါအဲနိဗ္ဗာန်မြတ်မိစာကျက်ထက်လိုက်ဦးဟာအဲဒီကနေတဏှာရှည်ပိုက်တာနဲ့သဘောကျတဏှာရှည်ပြလိုက်ကဲနိဗ္ဗာန်ဝင်လို့ရှင်ရတော်ရရလို့လူပဲသူခမနဲ့နိဗ္ဗာန်မှာဝင်မယ်ဆိုပြီးဒီကလာသူရှိကြီးတောင်းထားလိုက်သူတယောက်ထားတို့လို့ရှင်ဘုန်းကြီးခဏခဏပြောတယ်တပင်ရှင်နဲ့ကဘာသိရတော်ရရသူပြည့် ဟိုမောင်တော်နဲ့မခွဲကျင်တာနဲ့လေးသိမ့်ချင်းကဘာသိမ့်ဆောင်ဘယ်တော့နာသွားတယ်နာပါဘူးသူ့ဟာသူအားထုတ်ရင်မောင်တော်နဲ့မှအတူတူနိဗ္ဗာန်ဝင်မယ်လို့ကဲမနာဘူးလားနာပါဘူးဒကာရမတွေဒီလိုများနာကျင်သေးလားဟာခင်ဗျားတို့ကသမနာရှင်ပြောတယ်ဤသားဒီသမီးကြတော့ဒီတိုင်းခံနေရတဲ့အတိတ်ပဲမရောက်မရောက်ဘူးလားအဲ့ဒါတွေအခုဖြစ်ပါဒီပြင်မက်ကပြောတာကိုအမှန်ယူ သဘောကျလားကိုအတွင်းကပြောတာကတော့အမှန်မယူနဲ့အမှန်မယူနဲ့ကိုသားကိုသမီးကိုကြည့်ပါကိုမျက်လုံးနဲ့ကြည့်ရင်ကိုသားကိုသမီးကဘလောက်ယူဆိုဆိုချောနေဘေးကနေကြည့်တာကိုပြောအဲ့ဒါကိုခင်ဗျားတို့ကြည့်ရုံရိပ်မိမလားကိုယ့်ကိုကြည့်ရင်တဏှာမျက်လုံးဒိဋ္ဌိမျက်လုံးနဲ့ကြည့်နေတာအဲ့တော့ကိုသားကိုသမီးကဘလောက်ပဲအယုတ်ဆိုးနေနေပဲနဲ့နေတော့ချောနေတာပဲလှနေတာပဲလိမ်မနေတာပဲညိုပင်ညိုညက်နေညိုချော လာသေးတာပဲသူကဆိုးတယ်ဆိုညာတယ်ကောင်းတဲ့နေရာကွက်ပါသေးတယ်မလာဘူးလားအကုန်းကိုသူကတဏှာလေးကပြင်ပြီးသွားရတာပဲရိမ့်မိဘူးလားဆိုးတော့ဆိုးတယ်ဆိုးမယ်ကောင်းတဲ့နေရာလေးရှိသေးတယ်လာသေးတာဗျတဏှာလေးကရုပ်ရှာကွက်ကွက်ပြီးထုတ်တာပဲမထုတ်ဘူးလားအဲ့တော့သူကိုတွင်းကပြောတာတလုံးမှမှန်ဘူးဘေးကအရက်ကပြောတာကကြီးအရက်ကလူသုံးယောက်ပေါင်းပြီးကိုသားသမီးကြည့်ပဲကြည့်အဲ့ဒီပြောတာကိုအမှန်ထား မင်းမလို့ရှိရင်ရံဖြစ်မဲ့ကြီးရှိကူဟုတ်လားသူသားလေးရုပ်ဆိုးပါတယ်ဆိုတော့ဇာသူသူသားမဆိုးမလားလို့ဆိုရံဖြစ်မှာပဲဟိုကြည့်ထားတာကတော့ကိုယ်ကတဏှာမျိုးလုံးနဲ့ကြည့်ထားတာဒိဋ္ဌိမျိုးလုံးနဲ့ကြည့်ထားတာကိုယ်မျိုးလုံးကမျိုးလုံးမှားကြီးအရာပြောတာကမမှန်ဘူးလားကိုယ်မျိုးလုံးကမှားရလားမမှန်မကျင်နိုင်ကြလားမကျင်နိုင်ရံဖြစ်ရုံပဲရှိတယ်သဘောကျလွဲတာတော့ဘယ်လိုကလွဲတာလဲ ကိုယ်ကလွဲတယ်အဲ့ဒါကြောင့်တဏှာဒိဋ္ဌိပြောတဲ့စကားကိုဒကာဓမ္မတွေမယုံနဲ့တဏှာဒိဋ္ဌိသူတို့ဝင်လာလို့ရှိရင်အောက်တန္တရာမတော်ဘူးလားသွားတဏှာဥပါဒံကံဒိဋ္ဌိဥပါဒံကံဘယ်သွားတယ်ဒါဖြင့်သူပြောတာယုံအောက်တန္တရာသွားမှာပေါ့ဗျမမှန်လို့သွားရတာပေါ့မှန်ရင်မသွားရဘူးဆိုတော့ဒီမှာပြိဿသမုပ္ပါကတေချာရှင်းလင်းပြနေတော့ဒကာဓမ္မတွေဘေးကဆရာဘုန်းကြီးများပြောတာ ဘုရားဟောတာကိုမှန်တာမှန်ပါပါဘုရားကိုယ်ဝန်ထဲကအတွေးလုံးအစခူပြီးအကုန်အလွဲကြီးမှာမှန်ပါပါရှင်းမလားဒါရင်သေတတ်ပလားသေတတ်ပါဘယ်နည်းသေရမှာသုံးနည်းမှာလည်းဘယ်ဟာကကိုယ်ပိုင်လုပ်ဖို့တဲ့သုံးနံပါတ်တစ်နံပါတ်လည်းလျှော်လိုက်ကျတော့ဘုရားနဲ့မတွေ့တော့နှစ်နံပါတ်လည်းသေခြင်းမသိလို့ပယ်လိုက်သုံးနံပါတ်ပဲနှလုံးသွင်းကြရှင်းမလားကဲယနေ့ဒီရင်တော့ပါ